သောတိသောပညာရသောသီလကုသိုလ်ကံစေရနာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအထောက်ကြရသောဘာဝနာကုသိုလ်ကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းဆိုရင်ခတ်သိမ်းကျန်တော်ငြိမ်းကြဝေကွာချမ်း၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသော လူရှိရတောင်းတအပ်သောလောကီလောကုတ္တရာကောင်းမျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်အခက်ခက်တင်းပြည့်စုံကြ၍ဆင်းရဲခတ်တဲ့တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမင်းရပူညာဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။သာမယမေပြေပုဏ္ဏဝါရိရှိယ။အဟံဗန္တိ။ဣတရလေနသဟ။အထေကသမ္ပဏဂတံ။ ဥပောတထသီလံမယာသာမိအနုဂဟံကတဝါသီလံဒေထနေပန္တိဒုတိယံတိတတိယံတိအဟံပန္တိဣဒရဏိနတဟ ထေငါသမ္ပနာကတံဥပောဒထသီလံမယာသာမိအလုကဟံကတဝါသီလံဒေသမေဘန္တိယမဟာဝဒာမိတံဝဒေသ နမောတတဗေကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗေကဝတော န္တရဏံဂစ္ဆာမိသံဃံန္တရဏံဂစ္ဆာမိဘုရားန္တရဏံဂစ္ဆာမိသံဃံန္တရဏံဂစ္ဆာမိသံဃံန္တရဏံဂစ္ဆာမိဒုတိယံပိဘုဒ္ဓန္တရဏံဂစ္ဆာမိဒုတိယံပိဓမ္မန္တရဏံဂစ္ဆာမိဒုတိယံပိသံဃံန္တရဏံဂစ္ဆာမိဒုတိယံပိဘုဒ္ဓန္တရဏံဂစ္ဆာမိဒုတိယံပိဓမ္မန္တရဏံဂစ္ဆာမိ တတိယံတိဗုဒ္ဓံတရဏံဂစ္ဆာမိတတိယံတိဓမ္မံတရဏံဂစ္ဆာမိတတိယံတိသံဃံတရဏံဂစ္ဆာမိတတိယံတိဗုဒ္ဓံတရဏံဂစ္ဆာမိတတိယံတိဓမ္မံတရဏံဂစ္ဆာမိတတိယံတိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံ ဘာနာတိပါဒဝေရမဏိဒိဋ္ဌာပရံသမာဓိယာမိအာဒေဝိနာဒါနာဝေရမဏိဒိဋ္ဌာပရံသမာဓိယာမိအဗျမစရိယဝေရမဏိဒိဋ္ဌာပရံသမာဓိယာမိအာဒေဝိနာဒါနာဝေရမဏိဒိဋ္ဌာပရံသမာဓိယာမိ ဗုဒ္ဓဝါဒဝေရမဏိသိက္ခာပံသမာရိယာမိသုရာမေရယမေဇဗမာဒဌာနာဝေရမဏိသိက္ခာပံသမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပံသမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပံသမာရိယာမိ နိစ္စနိစ္စဂိတဂိတဝါရိတဝါရိတဝိတုကဝိတုကတတနာတတနာမာလာကန္တမာလာကန္တဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိခာပရံသမာပိယာမိဝိဘုဒနာဌာနာဝေရမဏိတိခာပရံသမာပိယာမိ ဩဇာတယနာမဟာတယနာဝေရမဏိဒိဋ္ဌံဗြဟ္မာရိယာမိဩဇာတယနာမဟာတယနာဝေရမဏိဒိဋ္ဌံဗြဟ္မာရိယာမိသီရမိတိလံမေဃဖလံညာနတ္တပစ္စယောဟောတု ဤကရဏေနသဟထေငသမလကတံဥပောဒထသီလံဓမ္မတာရုကကတောဝအပမတိနသဗ္ဗတိထသာသနာတော်သက္ကရေ2556ခုနှစ်ကောသသက္ကရေ1385ခုနှစ်နေုံလ23ရက်ဇန်နဝါရီ21ရက် တောက်ကြနေယနေ့အမေရိကန်နိုင်ငံမေရီလန်းပြည်နယ်ဆီလမစပရင်မြို့မင်္ဂလာရာမကျောင်းတကြီးအတွင်း၌မြန်မာဗုဒ္ဓဘာသာမြန်မာအမေရိကန်ဗုဒ္ဓဘာသာအဖွဲ့အစည်းနှင့်မင်္ဂလာရာမကျောင်းတကြီးဦးစီးပြဏ္ဍနာယက ဆရာတော်ဥဒ္ဓမသာမီးတို့ဦးစီးပြီးတော့ကျင်းပတယ်အချိန်လေးဆရာတရားစခန်းပေါ်ကြီးဟာယနေ့ဆိုရင်ရှင်းရမြောက်တဲ့နေ့ဖြစ်လာပြီရှင်းရမြောက်တဲ့နေ့မှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ဒီတိရိစ္ဆာန်ဝိပဿနာတရားတွေကိုကိုယ်တို့ဉာဏ်ဉာဏ်ပေါင်းရအောင် ကျင့်ကြံပွားများအားထုတ်တဲ့ယောဂီတော်စင်များသာဖြစ်နိုင်တဲ့ဓမ္မပီတိဆိုတဲ့တရားကိုကိုကြီးဓမ္မဒါနတရားလူပြည်လူမှာဖြစ်ပါဒီပီတိပါမောက္ခဆိုတာကကိုကြီးတို့သမထလန်းကအားထုတ်မယ်ဆိုရင်သမထဘာဝနာလေးပေါ့အားထုတ်မယ်ဆိုရင်ဥဇာရသမารီဖြစ်ပေါ်လာတဲ့အခါမှာ ပိဋိပါမောဇာတွေအထင်ရှားဖြစ်ပေါ်လာတတ်ပါနိဝရဏတရားတွေကင်းပြီးတော့ပိဋိပါမောဇာတွေဖြစ်ပေါ်လာတတ်ပါဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့ဒီသတိပဋ္ဌာန်ဝိပဿနာလမ်းကအားထုတ်ကြတဲ့ပုဂ္ဂိုလ်များကြတော့ဥဒိယဗေယဉာဏ်ဖြစ်ပေါ်လာတဲ့အခ ယုံနာဖြစ်ဖြစ်ကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်သိမြင်လာတဲ့ယောဂီပုဂ္ဂိုလ်မှာခုပြောရင်ပိဋိပါမောက္ခဆိုရင်နှစ်သိမ့်ဝမ်းမြောက်မှုဓမ္မပိဋိဖြစ်ပေါ်ပြီးတော့လာတတ်ပါတယ်အဲ့ဒီဓမ္မပိဋိတွေဖြစ်နေပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်ဟာအထိုင်ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲချမ်းသာနေတာ ဒီမှဆင်းရဲတယ်ဆိုတာမရှိတော့တဏှာကြီးတဏှာကြီးသုံးနာကြီးဣရိယာပုဂ္ဂိုလ်ဒီလောက်ကြာကြာခိုင်ခိုင်နေနေကြီးအားထုတ်နေလေချမ်းသာနေတာအဲ့ဒါဓမ္မပီတိတွေရပ်ပြီးရှုမှတ်ရင်လည်းပဲအဲ့ဒီရပ်တဲ့ဣရိယာပုဂ္ဂိုလ်ခိုင်ခိုင်နေနေကြာရှည်စွာရှုမှတ်ပြီမယ်လို့လည်းပဲ ပင်မဆင်းရဲတဲ့ဒုက္ခဝေဒနာတွေမချင်ရှားချမ်းသာတာလေးရပ်ပြီးရှုမှတ်တယ်ဈဉ္ဉံလျှောက်ပြီးရှုမှတ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်မှလည်းပဲဒီလိုပဲစိတ်တည်ငြိမ်မှုတမာရီမရသေးတဲ့ယောဂီပုဂ္ဂိုလ်မှာဈဉ္ဉံမှတရားလေးရှုမှတ်ပြီဆိုရင်15မိနစ်မိနစ်20 30ဆိုရင်လျှောက်ချင်တော့ခြေတော်ဒီညောင်း ကိုယ်ခန္ဓာကိုယ်ကြီးကိုမသိခြင်းတော့ဘူးတဏှာရာဖြစ်ထိုင်ခြင်းတော့အခုဒီသတိပဋ္ဌာန်ဝိပဿနာဉာဏ်ဖြင့်အကျဉ်းလမ်းဖြင့်တန်ကျင့်ကြံပေါ်များအထုလို့ယုံနာဖြစ်ဖြစ်သဘောကိုကိုယ်တိုင်ဉာဏ်နဲ့ဒိဋ္ဌိတွေ့မြင်ရတဲ့ပုဂ္ဂိုလ်ရောက်လို့ရှိရင်တော့အခုပြောရင်ဈေးနဲ့လျှောက်တဲ့နေရာမှာလည်းပဲအချိန်လေးဘလောက်ခဲကြကြနှစ်နာရီသုံးနာရီကြာစီ မြမကျင်းရတယ်ဆိုတာမရှိတော့ဆန်းကျင်တာတာလေးပဲနောက်ဆုံးလျောင်းသက်တဲ့နေရာမှာကိုရှုမှတ်နေရလည်းပဲအိယာဟုကိုချာချာထားပြီးအိမ်ပြောအပြောင်းရွှေ့မရှိပဲနဲ့အဲ့ဒီမှာလျောင်းတဲ့အိယာဟုမှာလည်းဆန်းကျင်တာတာရှုမှတ်နိုင်တယ်အဲ့ဒီလိုဆန်းကျင်တာတာရှုမှတ်နိုင်နေတာဓမ္မပီတိကိုယ်တိုင်ခံစားနေတာ ဓမ္မရတ္တဆိုတဲ့တရားရဲ့အရာသာကိုကိုယ်တိုင်ခံစားနေရတာဓမ္မဣတိဒုက္ခံတိတိဝိပဒံဒေနအစေတတ္တအရိယဘဝိရိတိဓမ္မိတရာရမတိပန္တိတောဓမ္မပိဋိတရားနှင့်သက်ရှင်သောနှစ်သိမ်ဝမ်းမြောက်မှုပိဋိကိုရသောသူသည် ဒုက္ခတိတိချမ်းချမ်းသာသာအိပ်စေရပါ၏ဒုက္ခတိတိတွားရမှလည်းချမ်းချမ်းသာသာရရမှလည်းချမ်းချမ်းသာသာထိုင်ရအိပ်ရမှလည်းချမ်းချမ်းသာသာရာဂထံလေးလိမြညီရွှင်ပြုံးတဲ့ရင်သုံးနေထိုင်နိုင်ပါ၏ ယခုဥရိယဗျာဉာဏ်ကိုပိုင်ပိုင်နိုင်နိုင်ရနေတဲ့ယောဂီပုဂ္ဂိုလ်ရရှိတဲ့ဓမ္မပီတိဒီဓမ္မပီတိလေးရရှိနေတဲ့ပုဂ္ဂိုလ်ဟာဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုအင်းတော်ကိုချမ်းသာလေတဲ့ဒါကြောင့်ဒုက္ခံတိတိချမ်းချမ်းသာသာဤစေရပါပြီဒုက္ခံတိတိသွားရမှလည်းချမ်းချမ်းသာသာရရမှလည်းချမ်းချမ်းသာသာ ခယာအိယာမှလည်းချမ်းချမ်းသာသာယတကာလေးလိညညင်ရှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ပန္နိတောပန္နိတောဝါကြောင့်ကျို့တည်ရင်ပညာရှင်ဒီသာလျင်ပန္နိတောပန္နိတောဝါအမြဲမပြတ်တလသခါကရှုမှတ်နိုင်ပါသည်ဝိပဿနာပညာရှင်ဒီသာလျင် အရိယဘဝီတေဘုရားသာရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောချူတာဟောကြားတော်မူအပ်ပါ၏သောဓမ္မေမညိအပေါင်းအဘောဂောဤတကိယတရားတော်၌ဝိပဒနေနာကိလေမြူမှင်းအကြည့်တို့မှာကင်းဝေးမတင်ကြည်လင်သာရှင်တော်စေတသာမြင်မပြဒလနခါလား ယခုလိုရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်တရားနေရောညမှာဘေကာမဆိုင်ချိန်တိုင်း၌သမတိမှုလျော်ပျော်ပိုင်းနေချိုင်အာရသဘောကြအပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်းသာဓုသာဓုသာဓုဒီဓမ္မပိဋိဆိုတဲ့ နှစ်သိမ့်ဝမ်းမြောက်မှုပီတိလေးဖြစ်ပေါ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘယ်ဣရိယာပုနဲ့ပဲနေနေထိုင်နေဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲနေနေတတိကမြင်နေတဲ့အတွက်ကြောင့်ဈာကိလေသာဝင်ခွင့်မရှိတော့တဲ့အတွက်ကြောင့်ရမတိမှုလျော်ပြောပတ်ပြီးတော့ချမ်းချမ်းသာသာပဲနေနိုင်တယ်ဘုန်းကြီးတို့ကမင်္ဂလာရမ ဓမ္မမိသားစုများတို့လည်းပဲဘုန်းကြီးကအောက်ထက်အနည်းဆုံးဒီအချိန်ပြည့်တရားစခန်းလေးမှာဝင်ရောက်ကြတဲ့ပုဂ္ဂိုလ်ကြီးကိုဒီဓမ္မပီတိလေးတော့တော့အနည်းဆုံးရရှိသွားသေးခြင်းနဲ့ဒီဓမ္မရတ္တလေးတော့အပြည့်အဝယောဂီပုဂ္ဂိုလ်ကြီးကိုခံစားသွားစေခြင်းမှာအဲ့ဒီလိုရရှိဖို့ဆိုတာလည်းပဲအခုဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိဒိယအတိုင်း ဒီတိပ္ပံတရား၄ပါးရိုးရိုးသေးသေးနဲ့ဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဇာတမညွှန်ကြားတဲ့အတိုင်းအထူးရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်များမှာဓမ္မတဉာဏ်ဆက်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်၃ရက်အတွင်းလောက်နဲ့ဒီဓမ္မပီတိဟောရောက်ဝမ်းသာခံစားရပါတယ်ဓမ္မရတ္တ တရားရဲ့အရသာကိုမဖြုတ်ချင်တော့အောင်ကိုပဲဒီရလာကိုခံစားနိုင်ပါဒါကြောင့်အခုဘုန်းကြီးတို့ကဘင်္ဂလာရမအချိန်လေးတရားစခန်းထဲမှာခုလိုဓမ္မပီတိလေးကြီးခံစားနေရတဲ့ယောဂီတွေကိုတွေ့နေရပါပြီအင်တာဝန္တာစရာကောင်းပါဓမ္မရသတရားအရသာကိုမလွတ်ချင်တော့ရရှိခံစားနေရတဲ့ယောဂီလေးတွေကိုဒီထဲမှာပါနေပါပြီ ဘုန်းကြီးတို့တရားပြပေးရပင်မရယူတတ်ပါအပင်မခံပြီးတော့လာရယူလည်းနတ်ပါတရားမြန်မာဗုဒ္ဓဘာသာမြန်မာအမေရိကန်ဗုဒ္ဓဘာသာအတင်းကြီးနဲ့ဘုန်းကြီးဗုဒ္ဓနာနာယကဖြစ်တော်မူတဲ့ဘုရားသံဃာတို့ရဲ့အပင်မခံပြီးတော့ဒီဆယ်ရက်တရားစခန်းကြီးကို ကြိုးစားပြီးတော့ဖြစ်မြောက်အောင်ဆောင်ရွက်ကြဆောင်ရွက်ရကြုံနဲ့တယ်လို့ပဲဘုန်းကြီးပြောချင်ပါတယ်။ဒါကြောင့်လဲဆိုတော့အထုတ်ရတဲ့ပုဂ္ဂိုလ်များကလည်းပဲတရားလိုလိုလန်လန်ရိုးရိုးသေးသေးကျင့်ကြံပွားများအထုတ်ကြတယ်။အဲဒီလိုကျင့်ကြံပွားများအထုတ်တဲ့အထဲမှာအခုလိုဓမ္မရတ္တတရားရဲ့အရာသာလေးကိုကိုယ်တိုင်သိသိခံစားရတဲ့ပုဂ္ဂိုလ်ဓမ္မပီတိမြင့်သိဝမ်းမြောက်မှုပီတိဖြစ်ပေါ်လာတဲ့ပုဂ္ဂိုလ် ဒီထဲမှာပေါ်ထွန်းနေတာဆိုတော့မိမိတို့အကုန်ကြခံပြီးတော့ဒီတရားစခန်းကြီးကျင့်ပရာယူနပ်ပါလေအပင်မခံပြီးတော့ကုပ္ပမသာမီဆိုရင်အိပ်ပြနေပြစားပြယောဂီပေါ်မှာထူဆောက်ရှောက်ပြီးတော့ပြညာကျိုးလေးပဲနတ်တယ်လို့ပဲခွန်ကြီးတို့ဆိုလိုပါတယ်ခုယောဂီများလည်းပဲဒီကညွှန်ကြားတဲ့အတိုင်းရှုမှတ်ပေါ်များအားထုတ်တော့ဒီလိုဓမ္မပီတိဓမ္မရတ္တာဒီလိုတရားရတာတွေကို တွေ့သိဖို့ဘယ်လိုတရားတွေအားထုတ်ရမှာလဲဆိုရင်၆ဓာရကပေါ်လာတဲ့အာယုန်တွေကိုရှုဖို့ပဲဘုဘွေးတို့ယောဂီများမြင်တိုင်းမှာမြင်တယ်၊ကြားတိုင်းမှာကြားတယ်၊နားတိုင်းမှာနားတယ်၊စားတိုင်းမှာစားတယ်။ထိတိုင်းမှာထိတယ်၊သိတိုင်းမှာသိတယ်လို့၆ဓာရပေါ်သမျှအာယုန်တိုင်းမလွတ်အောင်ရိုးရိုးသေးသေးရှုမှတ်နေရင်အဲဒီရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာနံပါတ်1ပထမဦးဆုံး တဘာဝလက္ခဏာဖြစ်တဲ့ယုံနာရဲ့သဘောတဘာဝတွေကိုအလုံးသိမြင်လာနိုင်မယ်။ရှုရဲရှုရဲဟာရှုကအာယုံလေးရဲ့သဘောတဘာဝလေးကိုရှိတဘာဝလေးတိုင်းသိမြင်လာနိုင်မယ်။ဈဉ္ညာလျှောက်ပြီးရှုရင်လည်းပဲဈဉ္ညာသူ့ရဲ့ရှိတဘာဝလေးတိုင်းပဲပညာတရားကြောက်ပြီးတော့ပရမသဘောလေးတွေ့နေတယ်။ဒီထဲမှာ ခုယောဂီတွေမှာသူတကယ်ကိုပရမတ်သဘာဝလေးတွေကိုသိမြင်နေတဲ့ယောဂီတွေအများကြီးပါနေပါဒီနဲ့ပို့ပြီးတော့သမာဓိတရားတွေအားကောင်းလို့ရိုးရိုးသေးသေးဆက်ပြီးတော့ရှုမှတ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်ကြတော့ရှုမှတ်တိုင်းရှုမှတ်တိုင်းဟာမှတ်စရာအာယုံကြောင်းတရားလေးရှိလို့မှတ်ပြီးမှုဖြစ်နေရတာပဲမှတ်စရာရှိလို့မှတ်ပြီးမှုဖြစ်ရတာပဲမှတ်စရာမရှိရင်မှတ်သိမှုဆိုတာမဖြစ်ပါဘူး သွားခြင်းနဲ့စိတ်ကြောင့်သွားရုပ်ဖြစ်တယ်။ရက်ခြင်းနဲ့စိတ်ကြောင့်ရရုပ်ဖြစ်တယ်။ထိုင်ခြင်းနဲ့စိတ်ကြောင့်ထိုင်ရုပ်ဖြစ်တယ်။အိပ်ခြင်းနဲ့စိတ်ကြောင့်အိပ်ရုပ်ဖြစ်တယ်။ဟောသူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးဒီအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတဲ့ပရိစ္ဆေသမုပ္ပါသဘောလို့ဆိုရယ်ပစ္စယပฏิက္ခာဉာဏ်ကိုလည်းပဲယောဂီတို့အခုအားထုတ်နေတဲ့ယောဂီတွေမှာဒီဉာဏ်လေးတွေပေါ်နေတဲ့ယောဂီတွေပါနေပါအဲဒီလိုယုံနဲ့နာမ်ကိုသိတယ်နာမရူပပရိစ္ဆေကဉာဏ် အကြောင်းနဲ့အကျိုးကိုသိတဲ့ပစ္စယပฏิကဟဉာဏ်ဒီဉာဏ်နှစ်ပါးကိုပိုင်ပိုင်နိုင်နိုင်ဖြစ်သည်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်အဆင့်ကိုရပါတယ်။ဘာသောတာပန်အဆင့်တယ်လေ။သုလသောတာပန်ပါဗျာ။သုလသောတာပန်ဖြစ်ပြီဆိုရင်အခုဒုတိယဘဝမှာဂတိမြဲပြီဒုတိယဘဝအခုဒါကြောင့်ဒီဆေရတတရားစခန်းလေးထဲမှာချင်းပြည့်ကြိုးစားအထုတ်လို့ဟောဒီ ယုံနာကိုသိတဲ့ဉာဏ်အကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်ဒီဉာဏ်လေးနှမကိုပိုင်ပိုင်နိုင်နိုင်သိသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်ဖြစ်ပြီသုလသောတာပန်ဖြစ်ပြီဆိုရင်မိမိတွေ့ဒီတရားရေးတာကိုဝင်ရဝင်ရကျိုးမနှပ်ဘူးနော်နှပ်ပါတယ်ဝင်ရကျိုးနှပ်သွားပြီဒါကြောင့်အိမိနာပန္နာညာနေနာသမ္မနာကတော ဝိဘတ်တကောဗုဒ္ဓသာသနိလတ္တတသောလတ္တပတိတောနိယတဂတိကောသုရသာသောတပသောနာမဟောတိဣမိနာပဏ္ဏညာနေနာဣနာမအရူပပရိစေရညာပြစ္ဆေယပတိကဟညာနပနေသမဏဂတောပြည့်စုံသောဝိပဿကောဝိပဿနာရှု၍နေသောယောဂီပုဂ္ဂိုလ်သည်ဘုရားသာသနိမြတ်စွာဘုရားရှင်၏သာသနာတော်မြတ်ကြီး၌ လက်တတသုံးရအသောတက်တရာရှိသည်ဖြစ်၍လန္ဒပတိတော်ရအပြည့်တော်ထောက်ရတရားအကူရာရှိသည်ဖြစ်၍နိယတဂတိကိုဂိမ့်သည်မြဲသောဒုက္ခတိရှိသောသုလသောတပန်သောနာမသုလသောတပန်မြည်သည်ဟောတိဖြစ်ပါ၏ဝိသုဒ္ဓိမေရသံမာဤတိုင်းဖွင့်ပြတာဒီနာနဲ့ယုတ်ကိုပိုင်းခြားပြီးတဲ့ညာအကြောင်းနဲ့ယုတ်ကိုပိုင်းခြားပြီးတဲ့ညာဒီညာနှစ်ပါးကိုသာ ယောဂီပုဂ္ဂိုလ်ဟာဈဉ္ညာလျှောက်ပြီးရှုမှတ်ရင်းပဲဖြစ်စီထိုင်ဣရိယာပုနဲ့ရှုမှတ်ရင်းပဲဖြစ်စီရပ်ပြဣရိယာပုလေးနဲ့ရှုမှတ်ရင်းပဲဖြစ်စီလျှောင်းနဲ့ဣရိယာပုလေးနဲ့ရှုမှတ်ရင်းပဲဖြစ်စီဘယ်ဣရိယာပုနဲ့ပဲရှုမှတ်ရှုမှတ်ဒီဉာဏ်တစ်ပါးလေးကိုပိုင်ပိုင်နိုင်နိုင်ယောဂီပုဂ္ဂိုလ်ဉာဏ်ထဲမှာပေါ်လာပြီးဆိုရင်သုလသောတာပန်ဖြစ်ပြီးသောတာပန်အငယ်ဆုံးပေါ့ဒုတိယဘဝမှာပယ်လေးပါလွတ်ပြီးဂတိမြဲသွားတယ်။ဒါရော ဒီညာတော့လေးကိုပဲအခုရသွားလို့ဒီစခန်းကြီးစေတာစခန်းလေးမှာဒီညာနှစ်ပါးလေးတော့ဘယ်မင်းနဲ့ရသွားပြီဆိုရင်ကိုပဲအပင်လေးပါမလွတ်ပေဘူးလားလွတ်ပါရဲ့ဒုတိယဘဝမှာပင်လေးပါလွတ်ပြီအဲ့လိုတရားစခန်းဝင်ရကျုမနှပ်ဘူးလားဗျာနှပ်ပါရဲ့ဝင်ရကျုနှပ်ပြီမိမိကိုယ်ကိုမိမိဟောငါလည်းတော့ချက်ချင်းကြီးဒီမှာရှင်ရင်းရဖြစ်တယ်ဒီမှာမရသေးဘူးဆိုအာရအာမရပဲဖြစ်နေတယ်ကိုကိုကိုမကြည်မနှက်ဖြစ်နေတယ် ကိုယ့်ရဲ့အားထုတ်မှုအလျောက်အချိန်တိုင်းအချိန်တိုင်းရှုမှတ်နေပြီတမတ်မှတ်တိုင်းတမတ်မှတ်တိုင်းကုသိုလ်စိတ်တခါဖြစ်တယ်။ဟောင်းတယ်လို့တစ်ချက်မှလိုက်ရင်ကုသိုလ်စိတ်တခါဖြစ်တယ်။ပိန်တယ်လို့တစ်ချက်မှလိုက်ရင်ကုသိုလ်စိတ်တခါဖြစ်တယ်။ချွတ်တယ်နားနဲ့ချတယ်မှလိုက်ရင်ကုသိုလ်စိတ်တခါဖြစ်တယ်။ရှုမှတ်တိုင်းရှုမှတ်တိုင်းဟာမိမိတဏ္ဍာမှာကုသိုလ်စိတ်ကြီးတွေဖြစ်နေတယ်။အခုဒီမှာရှင်းရတာကာလဆိုတော့ကုသိုလ်စိတ်တွေနည်းနည်းလေးလားအများကြီးလားအများကြီးပါဗျာ။ကုသနာဟာတည်တယ် ကုသိုလ်ရဲ့အစုပုံကြီးကိုပြမှာဆိုရင်လေဒီသတိပဋ္ဌာန်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကိုပြလိုက်အဲ့ဒီရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာဒီစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းချိန်တိုင်းတော့အများအားသတိကပ်ပြီးရှုမှတ်နေတဲ့အတွင်းကုသိုလ်စိတ်တွေအများကြီးဖြစ်နေတယ်။ဒါကြောင့်မို့ကုသိုလ်ရဲ့အစုပုံကြီးအများကြီးရတယ်။တကယ်လို့ဒီတရားစကားပွဲကြီးမှာမိမိဓမ္မတဖို့မဆက်ရောက်ဘူးဆိုရင်တော့ ကုသိုလ်စိတ်တွေအများကြီးဖြစ်နေပြီကိုယ်အတွက်အကျိုးရှိသလားမရှိဘူးလားဗျာရှိပါတယ်ဗျာမင်းအကျိုးနဲ့တော့အကျိုးရှိသွားတယ်အဲဒီတော့ဒီတိုင်းနဲ့ဆက်လက်ပြီးတော့ဆရာမညွှန်ကြားတဲ့အတိုင်းကိုကဆက်လက်ပြီးရှုမှတ်ပွားများအားထုတ်သွားပြီဆိုရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်ရေလိုသေးသေးအားထုတ်နေလို့ရှိရင်ရှုမှတ်တယ်ရှုမှတ်တိုင်းမှတ်တရားအာယုံလေးရယ်မမြဲပဲနဲ့အစ်စ်အောင်ပြောင်းလဲပြီးတော့ဖြစ်နေတဲ့သဘောလေးတွေ့နေရတယ် အသင်ဟောင်းလေးတွေကြောင်းလဲနေတာဆိုတော့မြဲနေတာလားမမြဲတာမမြဲတာပါဒီမမြဲတဲ့သဘောလေးကိုသူ့ဟာသူကြည့်နေသိနေတယ်အသင်ဟောင်းကြောင်းလဲပြီးတော့တခါရင်ဖြစ်နေတဲ့သဘောမမြဲတဲ့သဘောအဲ့ဒီလိုဖြစ်လိုက်ပြက်လိုက်မှုဆင်းရဲနေတဲ့သဘောအကောင်ခြေလေးပဲမဟုတ်ပဲလေသဘောတရားလေးပဲသဘောတွေကိုပဲသုံးသပ်ဆင်ခြင်ပြီးအကောင်ခြေဆိုတာဘာမှမရှိဘူးသူ့သဘောလေးပဲလူတိုင်းဖြစ်နေတယ်အဲ့လိုသုံးသပ်ဆင်ခြင်ပြီးတော့သိတဲ့ဉာဏ်ကြီးပေါ်လာတယ် ဒီယူလျာဏတရားတွေပေါ်နေပြီးတော့ခိုင်မမြဲတဲ့သဘောတရားပြောင်းလဲပြီးတော့ဖြစ်နေလို့မမြဲတဲ့သဘောအဲ့လိုမမြဲလို့ဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်လို့သူသဘောတိုင်းလိုဖြစ်နေလို့စိုးမရတဲ့သဘောအဲ့ဒီသဘောတရားလေးတွေကိုသုံးသပ်ဆင်ခြင်ပြီးတော့သိအဲ့လိုဆင်ခြင်ပြီးတော့သိတဲ့ဉာဏ်ကိုတမ္မာတဏဉာဏ်ဘာညာလဲလေတမ္မာတဏဉာဏ်ပါဗျာတမ္မာတဏဉာဏ်သုံးသပ်ဆင်ခြင်ပြီးတော့သိတာ ထိုင်ပြီးရှုမှတ်နေတဲ့ဖောင်းနာပညာလေးကိုအဝေးလိုယောဂီများလေးမှာဆင်ញင်ပြီးတော့ပြည်တာလေးတွေရှိတယ်နိ။ဖောင်းနာလေးကလည်းမရှိတော့ဘူးပြတ်သွားပြီ။ဟောပညာလေးပေါ်လာတယ်။ဟောပညာလေးကလည်းမရှိတော့ပြတ်သွားပြီပေါ့။ဒါမမြဲတဲ့တရားဆိုတာဒါပါလား။အဲဆင်ញင်ပြီးပြည်တာ။ဈဉ္ညာချောင်းပြီးတော့နေတဲ့ခြေတနာနာလေး။နောက်တနာနာလေး။တဏှာကဖြစ်သွားပြီတဏှာပြတ်သွားပြီတဏှာဖြစ်လိုက်တဏှာပြတ်လိုက်ဩဒါမမြဲတဲ့တရားဆိုတာဒါပါလားအနိစ္စဆိုတာဒါပါလား နောက်ကနေပြီးတော့ဆင်ခြင်ပြီးတည်တယ်။အဲ့လိုဆင်ခြင်ပြီးတော့တည်တဲ့ဉာဏ်ကိုတမ္မတနာဉာဏ်။ဘာဉာဏ်ပါလိမ့်မယ်။တမ္မတနာဉာဏ်။အဲ့ဒီတမ္မတနာဉာဏ်ပါလိမ့်မယ်ဘုန်းကြီးတို့ယောဂီများ။မမြင်တာလေးကိုတဏှာလေးကနေပြီးဆင်ခြင်ပြီးတော့တည်လို့ရှိရင်တဲ့။နေရတော့နိမိတ်ပြီးတော့အနိစ္စတာယဒိဋ္ဌာယအဲ့ဒီမမြဲတဲ့သဘောတရားလေးကိုကုံသွားပြောက်သွားတဲ့သဘောတရားလေးကိုမိမိက ဝိပဿနာရှုနေရင်လည်းဆင်ခြင်ပြီးတော့သိလိုက်တယ်မြင်လိုက်တယ်အဲ့လိုမြင်လိုက်ပြီဆိုရင်သူ့ရဲ့စိတ်ထဲမှာသဗ္ဗေသင်္ခါရအနိစ္စအလုံးစုံသောယုတ်တဓမ္မသင်္ခါရတရားတွေကမမြဲတဲ့တရားတွေပါပဲလားလို့အလုံးကိုနေရတော့နိမိတော့အဖြစ်မရတိကတော့နှလုံးသွင်းခြင်းဒီဟောစီဖြစ်တယ်တခုကိုမြင်လိုက်တာလေဥမာအဖြစ်သမုဒ္ဒရာထဲမှာရှိတဲ့ပင်လယ်ထဲမှာရှိတဲ့ရေကို တဏှာလေးကနေပြီးတော့ခတ်ပြီးယူပြီးတော့ရှာလေးနဲ့သူ့ကြည့်လို့ငံနဲ့အရာသာတွေ့ရင်သမုဒ္ဒရာနဲ့ရှိတဲ့ရေတွေဟာရေကြိုတွေလားရေငံတွေလားရေငံတွေပါအားလုံးကိုသုံးသပ်ပြီးသိလိုက်တယ်။အဲဒီလိုပဲအခုမမြင်တာလေးကိုတဏှာမှာကိုကသုံးသပ်ကြည့်လိုက်တယ်။စဉ္ညာသွားရင်ပဲဖြစ်စေ။ထိုင်ရှုမှရင်လည်းပဲဖြစ်စေ။ရက်ရှုမှရင်လည်းပဲဖြစ်စေ။အဲဒီမှာမမြင်တဲ့သဘောလေးကိုကိုကသဘောကျသွားတယ်။စဉ္ညာသုံးသပ်ပြီးတော့ အဲ့လိုသုံးသပ်ပြီးတော့သဘောကျတော့ရင်ဟောအားလုံးယုံနာဓမ္မသင်္ကာရတရားတွေကမမြဲတဲ့တရားတွေပဲလို့အဲ့လိုနှလုံးသွင်းဆင်ခြင်ပြီးသိတဲ့ဉာဏ်ကိုသမ္မာတဏဉာဏ်ဒီဉာဏ်အရာမှာယောဂီပုဂ္ဂိုလ်ရာအာယုန်ဤအမျိုးမျိုးဟုတ်ဖို့တွေ့နေတတ်ပါဒီသမန္တရဉာဏ်အရာမှာအာယုန်ဤအမျိုးမျိုးဟုတ်ဖို့တွေ့နေတတ်ပါကောင်းအာယုန်ဤလည်းတွေ့တယ်မကောင်းအာယုန်ဤလည်းတွေ့တယ် အမျိုးမျိုးပုံပုံတွေ့နေတယ်ဆိုလင်းရောင်ဆိုတာလည်းအသေးပွဲလင်းရောင်တွေလည်းတွေ့နေတယ်နောက်ပြီးတော့မိမိရဲ့ခန္ဓာကိုယ်ကိုယ်ပေါ်ကနေအားဖြင့်လည်းတွေ့နေတယ်သခတရားမှာဘုရားမြတ်စွာဘုရားရှင်တွေကသံဃာတော်ကြီးတခါတန်းစီပြီးတော့တတိမလွတ်စေပဲနဲ့ကြွနေတာတွေလည်းတွေ့နေတယ်ဓမ္မမို့ယောဂီတို့ရှင်တွေတခါအမှတ်ကလေးဖြည်းဖြည်းလေးနဲ့တန်းစီပြီးတော့စောစားကြွနေတဲ့ပုံလေးတွေလည်းတွေ့နေတတ်တယ် ကိုစဉ်းစားလိုက်တာမဟုတ်ဘူးကြံစည်တာမဟုတ်ဘူးသူ့ဟာသူ့ကိုပဲရှုမှတ်လို့အာယုံမစိတ်ညှိနေတဲ့အချိန်လေးမှာအာယုံလေးတွေထင်းလာရေးကြည့်တော့အရေးထင်တယ်ရေးကြည့်ရင်ပါထင်တယ်ရေးထင်ပါတယ်ဒီနောက်နေတဲ့ရေပေါ်မှာမျက်နှာလေးအကြည့်ပုံရိပ်ထင်မှမလားမထင်ပါဘူးကြည်လင်နေတဲ့ဒီလေးပုံမှာမျက်နှာလေးအကြည့်လားကိုယ်ပုံရိပ်လေးမထင်ဘူးလားထင်ပါတယ်ဗျနောက်လို့လားကြည်လို့လားကြည်လို့ပါဗျအဲ့လိုပဲစိတ်ကြည်တော့နမိတ်ထင်တယ် စိတ်ကြည်တော့ပါထင်တယ်နမိတ်ထင်ပါလေအေးနမိတ်ပုံရိပ်တွေထင်လာတယ်စိတ်ကြည်တော့စိတ်ကြည်ကနောက်ကြည့်ပြီးတော့ဟိုရောက်ဒီရောက်ဟိုတွေးဒီတွေးဟိုကျန်ဒီကျန်ရှုရတဲ့အာယုံပေါ်မှာကိုမရောက်တော့ကာမိသန္တာနိဝရဏ၊ပြပါဒနိဝရဏ၊ဌိနမိဒနိဝရဏဒါရင်လည်းစိတ်တွေကလုံးပြန်ရရင်ပြီးတော့စိတ်တွေနောက်ကြည့်နေလို့ရှိရင်ဒီလိုပုံရိပ်နမိတ်အာယုံမျိုးထင်နိုင်မှာမလားထင်နိုင်ပါဘူးထင်နိုင်ဘူးအခုဒီမှာစိတ်တွေကြည်နေတယ်အာယုံမစိတ်တွေငြင်းတာ ဒီဝိရဏတရားတွေဖြည်းဖြည်းယုံနေသွားတယ်အဲ့ဒီအချိန်လေးမှာခုပြောတယ်ပုံလေးတွေထင်လာတယ်နမိတ်ပုံလေးတွေထင်လာအဲ့ဒီလိုနမိတ်ပုံလေးတွေထင်ပြီးတော့ကိုယ့်အကူသဘောကျပြီးတော့အဲ့ဒီဉာဏ်ကနေပြီးတော့မတက်ဘဲနဲ့ဒီမှာကြာနေတတ်တယ်အဲ့လိုကြာနေတဲ့ဒီအာယုန်တွေကိုပဲသူကတာယာနေမိတယ်ဒီအာယုန်တွေနဲ့သဘောကျနေတယ်ဒီအာယုန်တွေမြင်တွေ့နေတာကိုပဲသူ့ဟာသူတရားလို့ထင်နေတယ် အဲ့လိုကျင့်တတ်ပြီးတော့ရှေ့ကိုမတိုးလို့ဖြစ်နေတယ်အဲ့ဒါကိုသိတဲ့ကမ္မဋ္ဌာန်းဆရာမျိုးကအဲ့ဒီပေါ်လာတဲ့အာယုတွေကိုမတန်ရအောင်ဒါတွေကိုပဲရှုမှတ်ပြီးတော့လုံရောက်အောင်ကြိုးစားခိုင်းပေးရတယ်အဲ့လိုကြိုးစားခိုင်းတဲ့အခါကျတော့မှယောဂီကလည်းလိုက်နာပြီးတော့ဆရာသမားစကားတွေလိုက်နာပြီးတော့ယင်များအာယုန်ဒီပုံမှာတာယာတက်မဲ့မနေဘဲနဲ့ရှုမှတ်ပြီးတော့ပြင်နိုင်သွားလို့ရှိရင်အဲဒီမှာရှုတိုင်းရှုတိုင်းဟာ ရှုကအာယုံလေးရဲ့ပေါ်လာမှုကြောက်ခံမှုရှုသိနေတဲ့ရှုသိသိလေးရဲ့တည်ပြီးကြောက်ပါမှုရှုရောနာရောမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့တာအဲ့ဒီကြတော့မှသိချာဖြစ်ဖြစ်ဉာဏ်ကိုသိချာပေါ်လာဘုမာအဖြစ်ပင်နိုင်ကမ္မဋ္ဌာန်းဖြစ်တဲ့ဘောင်းအာယုံပင်အာယုံလေးရှုနေတယ်ယောဂီပုဂ္ဂိုလ်ဖောင်းတယ်ဆိုရင်ဖောင်းမှုပြီးစတယ်ဖောင်းမှုပြီးဆုံးသွားတာကိုအတတ်သိတယ် ပိန်တဲ့ဒီမှာမရောဘူးတချို့ကဖောင်းတာကပဲပိန်သွားတယ်ပညာကပဲပြန်ဖောင်းတယ်လို့ထင်နေတာမဟုတ်ဖောင်းတာကလည်းဖောင်းပြီးပါဖြစ်သွားတာလေဖြစ်သွားတယ်ပိန်တာကလည်းပိန်ပြီးပါဖြစ်သွားတာလေဖြစ်သွားတယ်သူကသူဟောင်းပြက်သွားပြီးအသစ်ဖြစ်လာတယ်အသစ်ဖြစ်သွားပြီးဟောင်းပြက်သွားစားထုတ်စားထုတ်ပြီးပေါ်ပေါ်လာအဲ့ဒါကလေးကိုပဲကိုကရှုသိရင်လည်းရှုတဲ့ရှုသိစိတ်လေးကလည်းပဲသိပြီးမရှိတော့ဘူးဖြစ်သွားတယ်ဟောပေါ်လာတဲ့အာယုံလေးကလည်းပြက်သွားတယ်လေဖြင်းလိုက်ဖြင်းလိုက်ဖြင်းလိုက်ဖြင်းလိုက်ဖြင်းလိုက်ဖြင်းလိုက် ယောဂီပုဂ္ဂိုလ်ရဲ့ရှုစိတ်လေးရောရှုတရားအာယုလေးရောဒီတိုင်းဈဉ္ညာချောက်ပြီးသွားနေရင်လည်းဒီတိုင်းပဲရှင်သားလေးလမ်းနေတာလေးဟာဒီမှာခြေတော်လေးကြွလာပြီဆိုကြွမှုလေးကြွမှုလေးဆုံးသွားတယ်ရှိတော်ကြွလာလေးဖြစ်သွားလမ်းလိုက်တဲ့ကံမှာလည်းလမ်းမှုလေးစတယ်လမ်းမှုလေးဆုံးသွားတယ်ရှိတော်ပြတ်သွားချမ်းလိုက်တဲ့ကံမှာလည်းချမ်းမှုလေးစတယ်ချမ်းမှုလေးဆုံးသွားတယ်ရှိတော်ပြတ်သွားတယ်အဲဒီမှာရှင်သားနဲ့ရှင်သားနိုင်ဟာလေးပဲ တလန်းကိုတစ်ခါဖြစ်ပြမဟုတ်ဘူးလမ်းတိုင်းလမ်းတိုင်းမှာဖြစ်မှုပြမှုရေးဖြစ်မှုပြမှုရေးနည်းနည်းလေးလားအများကြီးလားအများကြီးပါဒီတဲ့ဉာဏ်ထက်မြက်လာတဲ့ပုဂ္ဂိုလ်ကြတော့ကြွတဲ့အထဲမှာကိုပဲဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တဲ့ဉာဏ်လေးအစစ်နဲ့ဖြစ်ဖြစ်နေလမ်းတဲ့အထဲမှာကိုပဲဆင်းဆင်းဖြစ်ဖြစ်နေတခြားတဲ့အထဲမှာကိုပဲဆင်းဆင်းဖြစ်ဖြစ်နေအများကြီးကိုသူတွေ့နေတယ်အဲ့လိုဖြစ်ဖြစ်ဉာဏ်လေးပေါ်တယ်အဲ့လိုဖြစ်ဖြစ်ဉာဏ်လေးပေါ်လာပြီဆိုတော့ယောဂီစိတ်ထဲမှာ နဲ့နေတယ်မြတ်စွာဘုရားဟောတာကအဘိသင်္ခါရအနိစ္စယုံနာဓမ္မသင်္ခါရတရားကြီးမြဲတယ်ဟောသလားမမြဲဟောသလားမမြဲဟောတယ်ကဲအခုကိုယ်တိုင်ဉာဏ်နဲ့တခါဟောခဲ့အာယုန်ကြီးကိုရှုရခါမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့တာပါဗျာဘုရားဟောနဲ့ကိုယ်တွေနဲ့ကန့်ညီသလားမကန့်ညီဘူးလားကန့်ညီပါတယ်ဗျာကဲကန့်ညီပြီဆိုရင်ဝမ်းနေသွားသလားဝမ်းသာလားဝမ်းသာပါဗျာအဲ့မှာပိဠိပါမောစာကြီးဖြစ်လာတယ်အဲ့ဒီမှာလာဖြစ်တော့တာ ဘုရားဟောတဲ့ကိုယ်လေးတွေကထပ်ထင်းကြနေပြီမြတ်စွာဘုရားသဗ္ဗေသင်္ခါရဒုက္ခယုံနာဓမ္မသင်္ခါရတရားတွေကဆင်းရဲကြီးတယ်ပဲလို့ပြောတယ်အခုကြည်တယ်မိမိကရွှဲရွှဲဟာအရှုခံအာယုံယုတ်တရားယုံရှုသိစေကြရောဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်အဲ့ဒီမှာဖြစ်ပြနေရတာအများအားနှိမ့်ဆက်နေတဲ့အတွက်ကြောင့်မို့ဒီခန္ဓာကြီးဟာဒုက္ခဒုညိပါလားဆိုတာသဘောပေါက်သွားတယ်။ဘုရားဟောတဲ့ကိုယ်လေးနဲ့တစ်ခါတစ်ချက်ချင်းသဗ္ဗေဓမ္မအနတ္တ ယုံနာဓမ္မသင်္ခါရတရားတွေကဘာတစ်ခုမှဆိုးရတာမရှိဘူးသူသဘောတိုင်းဖြစ်ပြနေတာအခုမိမိခန္ဓာညာဆိုင်တွေကြီးတဲ့ခါကျတော့ကိုယ်သဘောဘာမှမရှိဘူးသူသဘောတိုင်းသူရှင်းလိုက်ပြလိုက်ရှင်းလိုက်ပြလိုက်ဒီသဘောကြီးရဲ့မြင်နေရတယ်ဆိုတော့အစိုးရတဲ့တရားဟာစိုးမရတဲ့တရားအစိုးမရတဲ့တရားအဲ့လိုစိုးမရတဲ့အနတ္တသဘောကိုကိုယ်တိုင်ဉာဏ်နဲ့တွေ့နေတော့ဘုရားဟောတဲ့ကိုယ်ရင်းနဲ့မကန့်ညီဘူးလားကန့်ညီပါတယ်အဲ့လိုကန့်ညီရောဒီပုံမှာပဲရှုစိတ်တွေကမြဲစွတ်ပြီးတည်နေတော့ ကာမိသန္တာ၊ဗျာပါဒ၊ထိနာမိတာ၊ဥဒိစ္စ၊ကုက္ကုစ္စ၊ဝိသိကိစ္စဆိုတဲ့နိဗ္ဗာန်တရားတွေဝင်နိုင်သေးလားမဝင်နိုင်ပါဘူးမဝင်နိုင်တဲ့အခါကလည်းကြတော့စိတ်တွေကမစိတ်ကြီးကြီးတယ်မစင်ကြယ်ဘူးလားစင်ကြယ်ပါတယ်မစိတ်ကြီးတဲ့စင်ကြယ်နေတဲ့နိဗ္ဗာန်တရားတွေမှာမဝင်တော့ကိလေသာတရားတွေမဝင်တော့ဘူးအကုသိုလ်တရားတွေမဝင်တော့အဲ့မှာစိတ်လေးစင်ကြယ်နေတဲ့ခါကျတော့ခန္ဓာကိုယ်ရဲ့လက်ပတ်နေတဲ့သွေးတွေကရောမစင်ကြယ်ဘူးလားစင်ကြယ်ပါတယ်သွေးတွေကစင်ကြယ်ကြည်လင်နေတဲ့ခါကျတော့ခန္ဓာကိုယ်ကြီးက ဒီရောင်အဆင်းတွေမထွက်ဘူးလားထွက်ပါလားယောဂီရဲ့ခန္ဓာကိုယောဂီရဲ့အရေးအဆင်းတွေကကြည်လင်းလာတယ်တကယ်တရားတွေ့နေတဲ့ပုဂ္ဂိုလ်ဟာအသားကြီးကြည်လင်းလာသူဟာပင်မနွမ်းနေနေပြီမြေရပောင်းများစွာတရင်ဒီလာဆောက်တည်ပြီးတော့စက္ကမင်းနဲ့နာယီမလားအောင်ရှုမှတ်နေရလို့သူ့ရဲ့ခန္ဓာကိုယ်ကနွမ်းနေလို့ထင်ရပြီမြေသူ့ရဲ့အရေးအဆင်းတွေကကြတော့ကြည်လင်းနေတယ်အဲ့လိုအရေးအဆင်းတွေပြောင်းအဲ့ဒါဘာကြောင့်လဲ စိတ်ကြည်လို့ပါကြည်လို့လေစိတ်ကြည်လို့ပါစိတ်တွေကြည်ရင်လည်းအတွက်ကြောင့်မို့တွေးတွေကြည်ရင်သွားတယ်တွေးတွေကြည်ရင်လည်းအတွက်ကြောင့်မို့ရောင်ဆင်းနေရဒီမှာခန္ဓာကိုယ်ပေါ်ကနေပြီးတော့အပြင်ကိုအဆင်းတွေထွက်လာအလင်းရောင်ဆိုတာအပြင်ကနေထိုးတာမဟုတ်ဘူးဟောဒီခန္ဓာကြီးကနေထွက်နေတာဘယ်ကနေထွက်နေတာခန္ဓာကိုယ်လေးကခန္ဓာကိုယ်ကနေဒီလင်းရောင်တွေထွက်နေတာတကယ်ကိုအဲ့ဒီပုဂ္ဂိုလ်ကတကယ်တမန်တရားကြီးအကောင်ထက်တန်ပြီးတော့ဒီကုရတရားဖြစ်ဖြစ်ဉာဏ်ကိုကောင်းကောင်းပိုင်ပိုင်နိုင်နိုင် ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်လင်းရောက်များညသူအိတ်ရဲ့အခန်းကိုလှမ်းပြီးတော့အဝေးကနေလှမ်းကြည့်မိဖွင့်ထားတယ်လို့ထင်ရတယ်တကယ်ကျတော့သူမိမဖွင့်မိပိတ်ထားတယ်အဲ့ဒီမှာဘေးကပုဂ္ဂိုလ်ကဟိုခန်းကမိလည်းမပိတ်ဘူးလို့ထင်ရတယ်လင်းနေတယ်သူကအလင်းရောက်နေတာသူကသူဖြားတယ်သူကိုယ်၌လည်းပဲအိယာဘုံကနေပြီးတော့ဟိုနံရမှာချိတ်ထားတဲ့စိတ်ကလေးကို လက်ကြည့်ရင်တော့သူကိုယ်တိုင်နေ့လင်းအောင်ကြည့်ရတယ်လို့ပဲအားလုံးမြင်ရတယ်။အဲ့ဒါပါလဲဆိုရင်စိတ်ကြည်လို့တွေးတွေကြည့်ပြီးတော့ခန္ဓာကနေပြီးတော့အလင်းအောင်နေခြင်းနေတာ။နိဗ္ဗာန်တရားတွေရှိနေလို့လားကင်းနေလို့လားကင်းနေလို့ပါလောဘဒေါသမောဟဆိုရင်ကိလေသာတရားတွေရှိနေလို့လားကင်းနေလို့လားကင်းနေလို့ပါဗျအဲဒီလိုကင်းပြီးတော့တခါလဲကြီးနေနေပြီဆိုရင်သူကတရားရှုမှတ်နေပြီဆိုရင်အလင်းရောင်ဖြစ်နေတယ်တခါတည်းမှာခန္ဓာကိုယ်ပတ်ဝန်းကျင်မှာ ကိုထိုင်နေတဲ့ဘာဝန်းကျင်တစ်ခုလုံးလေဘယ်သူမှရှိတယ်မထင်တော့ကိုတယောက်သေးပဲလို့ထင်ရတယ်အဲ့ဒီလိုကိုဓမ္မအလင်းရောက်ပြီဖြစ်လာတာအဲကြောင့်မို့ဒီအလင်းရောက်ပြီဆိုတာကလည်းဘုရားတို့တကယ်တမ်းကြာတော့ဒါနဲ့ตายာနေလို့ရောဖြစ်ပါမလားမဖြစ်ပါဘူးငါတော့အလင်းရောက်ကြီးထဲမှာရောက်နေပြီငါလေးပါးကိုတကယ်ရောက်နေပြီကိုယ်စိတ်ထဲမှာထင်ရတယ်တချို့ပုဂ္ဂိုလ်ကဒီအလင်းရောက်ကြီးမြင်နေရတာကိုပဲသူကလေးပါးရောက်နေပြီလို့ထင်တယ် တချို့ကပတ်ဝန်းကျင်တစ်ခုလုံးကိုလင်းရောက်နေတဲ့မှာကိုတရားအောင်တည်းရှိနေတယ်ဆိုတော့ကိုယ့်အကိုနိဗ္ဗာန်ရောက်နေပြီထင်တာတကယ်တမ်းကျတော့သူဟာဝိပဿနာရဲ့အညစ်အကြေးပဲဘာရဲ့အညစ်အကြေးလဲဝိပဿနာရဲ့အညစ်အကြေးဝိပဿနာဉာဏ်နဲ့ရှိစစ်ဖြစ်ဖို့အတွက်သူဟာအညစ်အကြေးတစ်ခုပဲဘောဘာတိဇေဝဉာဏိသပိတိယာသဝိကံပတိပတ္တတရားဒုက္ခေဇေဝယေဟိစိတ်တံဘဝေဒေတိ တတိမောခေသပကဟေဥပထာနေသကံပတိဥပေခဝတနာယသဥပေခာယနိကံတိယနိကံတိယဆိုတာကိုအခုတွေ့သိခံစားနေရတဲ့ဒါလေးကိုကိုယ်ပြန်ပြီးတာယာနှစ်သက်နေတာကိုခေါ်တာဓမ္မရာဂဓမ္မနန္ဒီကိုတွေ့နေတဲ့တရားပေါ်မှာကိုနှစ်သက်နေတာကိုကန့်ညိနေတာအဲ့လိုကန့်ညိနေပြီဆိုရင်ရှေ့ကိုညာနေတက်နိုင်မှာဟုတ်လားမတက်နိုင်ပါဘူး ဒီအလင်းရောင်တွေဖြစ်လာတဲ့ခါကျတော့ခန္ဓာကိုယ်ကြီးမှာအလင်းရောင်တွေဖြစ်ရသော်ဘုရားဟောတဲ့တရားတော်လည်းအနိစ္စသဗ္ဗေသင်္ခါရအနိစ္စသဗ္ဗေသင်္ခါရဒုက္ခသဗ္ဗေဓမ္မအနတ္တယုံနာဓမ္မသင်္ခါရတရားတွေကမမြဲဘူးဆင်းရဲတယ်စိုးမရဘူးဆိုတဲ့အချိန်ကိုယ်ကလည်းပဲခန္ဓာညာစိုက်ပြီးတော့ခုရှုတဲ့အခါကိုယ်တိုင်ဉာဏ်နဲ့တွေ့တယ်ဘုန်းကြီးဟောနေတဲ့တရားကိုနားကကြားပြီးစွဲသိတာမဟုတ်ဘူး ကိုယ်တိုင်ရှုမှတ်ရင်ပွားများရင်းနဲ့ကိုတကယ်ကိုဘာဝနာမယဉာဏ်နဲ့ဒီတိုင်းမမြဲတာသိတယ်တကယ်ကိုမမြဲလို့ဆင်းရဲတဲ့သဘောကိုသိတယ်ဒီဆင်းရဲတရားတွေကိုကိုဘလို့မှပလန်စေခြင်းသို့တော့ကိုယ်သဘောတိုင်ဘာမှမဖြစ်လို့စိုးမရတဲ့သဘောကိုကိုယ်တိုင်သိတယ်အဲ့လိုသိနေပြီဆိုတော့ဘုရားဟောတဲ့ကိုယ်လေးနဲ့ကိုက်ညီနေတဲ့အခါကျတော့ဓမ္မပီတိနှစ်သိမ့်ဝမ်းမြောက်မှုဟိမဖြစ်ဘူးလားဖြစ်ပါရဲ့ဗျာအဲ့ဒီပီတိမှာလည်းပဲ၅မျိုးဟောတာခုတ်တကပီတိရဲ့ ဏိကပိတိအောက်ကန္တိကပိတိဥပေကပိတိဖရဏပိတိလို့ပိတိဘယ်နှမျိုးလဲ၅မျိုးပါ၅မျိုးအဲ့ဒီမှာလည်းဒီရဲ့အားကောင်းရင်အားကောင်းသလောက်အားပေးရင်အားပေးသလောက်ပဲဒါနဲ့တကယ်လို့ပိတိအားပေးရဲဆိုရင်ခုရကပိတိဆိုရင်ချက်သိမ်းမွေးလေးချမ်းစုထားသွားဒီတဲ့အားကောင်းလာရင်ခဏိကပိတိတစ်ချိန်နဲ့မပြီးဘူးနှစ်ချိန်သုံးချိန်ချက်သိမ်းမွေးလေးတစ်ချမ်းများချအေး ဒီတဲ့ပုံပြီးတော့အားကောင်းလာပြီဆိုရင်အောက်ခံဒီကပီတိကြတော့တကိုယ်လုံးကိုဇပင်ဝင်းရင်းတွေကလွှမ်းခြုံသွားတော့မလားတခါကြရမှာအထက်ကနေအောက်အောက်ကနေအထက်တကိုယ်လုံးလွှမ်းခြုံသွားတော့မလားဇပင်ဝင်းရင်းတွေတစ်ဖြန်းဖြန်းဖြစ်အဲ့ဒါပီတိတွေပဲဘာတွေဖြစ်နေတာလဲပီတိတွေပီတိတွေဖြစ်နေတာဥပေက္ခပီတိဥပေက္ခပီတိဖြစ်နေပြီဆိုရင်ခန္ဓာကိုယ်ကြီးကအပေါ်ကိုကြွားပြီးတော့မြတ်တယ် တထွားတမိုင်တထောင်ခန္ဓာကိုယ်ကြီးကကြမ်းနဲ့မကြည့်တော့ဘူးကြမ်းနဲ့လွတ်နေတယ်လို့ပဲတွေ့ရတယ်အဲ့ဒါပီတိရဲ့သဘောဘာရဲ့သဘောလဲပီတိရဲ့သဘောပီတိရဲ့သဘောဘယ်လိုကိုညာအားကောင်းလာရင်အားကောင်းတော့ပီတိကဒီတဲ့အားကောင်းတဲ့ဖရဏာပီတိဒီဖရဏာပီတိဆိုရင်ကတော့မိထားတဲ့မျက်စိတော့မဖွင့်ရတော့ဘယ်လိုကောင်းမှမသိတော့ကောင်းပြီလူတို့နဲ့လည်းမတွေ့ချင်တော့ဘသူနဲ့မှလည်းစကားမပြောချင်တော့ အမြဲတမ်းဟောင်းဖွာဟောင်းဖွာနဲ့ကိုတရားကိုကောင်းကောင်းကြွားချင်တဲ့ပုဂ္ဂိုလ်ကြွားချင်စိတ်လုံးရှိတော့ဒီတိုင်းမှမှတ်နေကြတော့ကြောင်းကောင်းကောင်းလေးဘယ်သူမှမတွေ့တဲ့နေရာဘယ်သူမှမရှိတဲ့နေရာလေးကိုပဲမှတ်နေကြတော့ခွေးကစကားပြောဖို့ရှာတယ်အခုဒီပီတိကိုဖြစ်နေတဲ့ပုဂ္ဂိုလ်စကားပြောခြင်းစိတ်ရှိသေးရဲ့လားမရှိပါဘူးလုံးဝမရှိတော့ခွေးကအိမ်ကလူမလာရင်ညှို့တယ်အခုအိမ်ကလူကိုတွေ့ခုတွေ့ချင်တော့ ကိုတရားလေးကိုဟိုလုံးကတခါစောစားမောင်းခောက်ချင်လောက်ကြတယ်စားတယ်ဝေယဝတ္တသမားတွေပုံမှာစိတ်ထဲကမချိနာဘူးဖြစ်တယ်အခုစောစားအောင်မောင်းခောက်လို့တော့စားကြလေရှိသေးလားရှိပါဘူးလုံးဝမရှိတော့ယောဂီပုဂ္ဂိုလ်များဓမ္မပိဋိနော်ဒီဖန္နာပိဋိဖြစ်နေပြီဆိုရင် မိကြတဲ့မျက်စိကိုဖွင့်ရတော့ကိုပိဋိလေးနဲ့ကိုတရားပိဋိလေးနဲ့ပဲဒီတိုင်းနဲ့ပဲသူကသူပြည့်စုံနေတယ်ဒီတိုင်းနဲ့ပဲချမ်းသာနေတယ် တပ္ပကြီးရဲ့သဘောအဲ့လောက်ချမ်းသာနေတဲ့အခါကျတော့ကိုကိုကိုနိဗ္ဗာန်ချမ်းသာကြီးကိုယ်တိုင်ခံစားနေရပြီမျက်မှောက်ပြုနေရပြီလို့စိတ်ကထင်နေတတ်တယ်အဲ့လိုထင်နေရင်ရှေ့ကိုတရားတိုးတက်ပါအောင်မလားမတိုးတက်ပါဘူးမတိုးတက်တော့ဘူးကိုကိုကိုအထင်ကြီးနေတတ်တယ်ကိုကိုကိုတရားရင်ပြီးဆုံးနေပြီလို့ကိုကိုကိုထင်နေတတ်တယ်အဲ့ဒီအထင်ကြီးမှုဟာရှေ့ကိုတရား တိုးတက်မှုလားတိုးတက်စီမံလားဆိုရုပ်စီမံလားဆိုရုပ်စီမံဆိုရုပ်စီမံကိုကိုကိုထင်ကြည့်ပြီးတော့ဒါနဲ့ပဲကိုကရှင်းတတ်နေဒါကိုပဲနိဗ္ဗာန်လို့ထင်တယ်ဒါကိုပဲတကယ်ချမ်းသာလို့ထင်တယ်ဘုန်းကြီးတို့ယောဂီများကြောက်ပြီးဘူးမှာပါဘုန်းကြီးတို့မြန်မာနိုင်ငံမှာတစ်ချိန်ကဖြစ်ခဲ့တယ်နိခဏလေတရားနာလိုက်တဲ့ကပီတိလေးမဖြစ်ဘူးလားဖြစ်ပါအေးပီတိဖြစ်ရင်တမရဘူးဆိုတာဒါနဲ့ဆုံးဖြတ်ချက်ချပြီးရှင်းတတ်နေကြတဲ့ပုဂ္ဂိုလ်အဲ့မှာဒုက္ခရောက်ကုန်ညာ တကယ်တော့ကျတော့ဒီပီတိဟာအခုကြည်တယ်ဥရိယဗျာညာတော့ရှိသေးတယ်ဟုတ်တယ်မလားမှန်ပါပါဒီဥရိယဗျာညာတော့ပီတိရတော့တကယ်ကြိုးစားမှရတာဒီလိုအာမထုတ်ခဲ့တဲ့တရားလေးနာလို့ဝမ်းသာသိကြီးဖြစ်ယုံလေးနဲ့ညာဓမ္မဆိုရင်သွားရောလားအခုဒီဥရိယဗျာညာတော့ရောက်အောင်ကိုပဲယောဂီတို့မကြိုးစားရဘူးလား ကြိုးစားပါပဲအချိန်နဲ့တပြေးညီစက္ကန့်နဲ့မိနစ်နဲ့နာရီနဲ့မလွတ်အောင်မကြိုးစားရဘူးလားကြိုးစားပါအဲ့ဒီတော့ကြိုးစားလို့တမာရီတွေအကောင်ထက်တန်စွာရပြီဆိုမှဒီပီတိတွေဖြစ်တာယုံနာဖြစ်ဖြစ်ကိုတကယ်တမ်းဖြစ်ဖြစ်ဉာဏ်ပေါ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဖြစ်ကိုဖြစ်တယ်မဖြစ်ဘဲမနေဘူးဒီပီတိဘုန်းကြီးတို့ကိုလိုကြီးတစ်ခုကိုပြောချင်ပါတယ်ဘုန်းကြီးမှာဒီသာသနာရိပ်သာမှာတရားထုတ်စင်မှာဘုန်းကြီးတို့မျိုးသားတွေရဲ့ဟန်တော်ရဲ့အာထုတဲ့ဓမ္မယုံဟာဒေါကျွေဓမ္မယုံလို့ခေါ်ပါတယ် အဲ့ဒီဒေါကျွေဓမ္မလို့ဆိုဒေါကျွေဆိုတာကဘာတူလဲဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာထင်ရှားတဲ့ကလပ်ပရမညာဆိုရယ်ဒုတိယနောပရမညာဆေးတယ်ရှိပါတယ်မြန်မာဆေးတယ်ကလပ်ပရမညာမြန်မာဆေးတယ်ရှိပါအဲ့ဒီကရပ်ကလပ်ပရမညာပိုင်ရှင်ဆေးတယ်ပိုင်ရှင်ဖြစ်ပါဒေါကျွေဆိုတာအဲ့ဒီဓမ္မကြီးတိဆောက်ထားတဲ့ဓမ္မယုံမှာဘုန်းကြီးတို့တရားတယ်အဲ့ဒီဓမ္မကြီးဟာသူတရားတရားလျောက်ဒီဓမ္မကြီးဆောက်တင်မှာပဲအဲ့ဒီမှာ ဒါကြောင့်မလားလို့ခွေယူကက်ပြီးတော့ဒီမှာကွယ်လွန်သွားရှာတယ်။အဲဒီဆောင်းနေတယ်မှာကွယ်လွန်သွားတော့သူ့ရဲ့တက္ကະကြီးဖြစ်တဲ့ဥအောင်ခင်ဆိုတဲ့တက္ကະကြီးကဒီတက္ကမကြီးကျလောက်ရာမြတ်ထက်ထက်ဆန်ဆန်နဲ့သူကိုယ်တိုင်ပြန်မှခံပြီးတည်ဆောက်နေတာကြီးကိုသူကွယ်တော်သွားတဲ့ကဏ္ဍပဲဦးစီးပြီးဆုတ်တော်မယ်ဆိုပြီးတော့လုံမန်းဆောင်တာတွေကိုဒီမှာတခြားပုဂ္ဂိုလ်တွေနဲ့ပြန်ထားပြီးတော့သူဒီမှာဓမ္မတော်ကြီးဆောက်အဲဒီအချိန်မှာဘုန်းကြီးတို့ကိုယ်တိုင်တရားလေးတာကိုဝင်နေတဲ့အချိန်မှာ အဲ့မှာတရားကြီးလည်းဝင်နေတဲ့အချိန်ဘုန်းကြီးတို့တရားလျှောက်တဲ့အချိန်ဆိုရင်ဒီကကြီးကလူကိုယ်လိုက်မှာပဲအကြောင်းကိုတခါလဲဆောက်ပြီးတော့နင်းနေညညပြစ်ပြီးတော့စီမံခံခွဲပြီးတော့ဦးစီးကြည်ဆောင်နေတဲ့အချိန်မှာအဲ့ဒီမှာတရားလျှောက်တဲ့အချိန်တရားမင်းများတဲ့အချိန်ဆိုရင်သူကဘေးရနေလာပြီးတရားနာပါလေနာရခါမှာအခြားတချို့ညာတော်တွေကတပည့်တော်ဗျာခန္ဓာကိုယ်ကြီးမထင်ရှားတော့ဘူးဗျာခန္ဓာကိုယ်ကြီးကြောက်နေတယ် ပြောင်းနေတယ်ဆိုရင်သူအဲ့ဒီကိုယ်တော်လေးကိုပြေချာမှတ်ထားတယ်ကြာနေမှတ်ထားပြီးတော့အပြင်မဲ့ရောက်ပြီဆိုရင်ရှင်ပြာရှင်ပြာစောစောကတရားလျှောက်တဲ့အချိန်မှာရှင်ပြာခန္ဓာကိုယ်ကြီးပြောက်တယ်ဖြစ်နိုင်ပါမလားဗျာသူမေးမယုံဘူးသူလုံးဝလက်မခံမယုံဖြစ်နိုင်ပါမလားဗျာသူကမေးတယ်ဒါကြီးဘုန်းကြီးတို့မှာဝိနည်းတိတ်္ခါကိုရှိသေးတယ်မသိရင်းနဲ့သိတယ်လို့ပြောရင်ပါရဇိကတက္ကကြီးရဲ့တက္ကကြီးရဲ့သိရတဲ့သူကလည်းပဲလူရတော်ဖြစ်ပါလား လူရတော်ဆိုတာရှင်းရှင်းလေးပြောလိုက်မယ်ဘုန်းကြီးလူတွေမရှိသေးသေးတော့လည်းမစားတတ်ပေတတ်အဲတော့သူကိုယ်တိုင်ကဒါတွေကိုနားလေတယ်ဒါကိုသိတယ်အဲ့လိုသိတဲ့အတွက်ကြောင့်ဒကာကြီးရဲ့တရားတွေကိုမသိဘဲနဲ့သိတယ်ပြောရင်ဘုရားတို့မပါရတိခါချမှာလေဦးဇင်းတို့ကဒါအမှန်တည်းပြောတာပါဒါလည်းလက်မခံရင်လက်ခံရင်လက်ခံတာဒါကတရားယောဂီတရားသံဃာလေးတွေကနေပြီးတော့ခန္ဓာကိုယ်ကြီးဟာအခုပြောတဲ့ဥရိယဗျာညာအဆင့်မှာပြီးကြည့်ကြအောင်လို့ခန္ဓာကိုယ်ကြီးကြွားပြီးတော့ကြည့်ပြီးတော့ ခန္ဓာကိုယ်ကြီးကတစ်ထွာလုံးကြွနေတယ်ဆရာတစ်တောင်လုံးကြွနေတယ်ဆရာခန္ဓာကိုယ်ကြီးချမ်းနဲ့လွတ်ပြီးတယ်လို့ထင်ရတယ်ဆရာသူအဲ့ဒီကိုယ်ကိုယ်ကြီးမှတ်ထားမယ်ကိုရောဟုတ်ပါလေပြောပါကိုရောကိုရောကိုရောကိုရောထိုင်နေတာချမ်းနဲ့ကြည့်နေတာဘာကြောင့်ချမ်းနဲ့ကြွနေတာလဲသူကပြောတယ်မယုံလုံးဝလည်းမခံဘူးမဟုတ်တကားကြီးတကယ်ကိုမလုပ်ပါနဲ့ဦးဇင်းတို့ဒီမှာကိုယ်တိုင်တွေ့နေရတာကိုကိုယ်တိုင်ပြောတာပါကဒါကြီးနဲ့ကိုဒီမှာအကြောင်းနဲ့နေတာပဲ ဒကာကြီးကိုလည်းဒီမှာဆောင်လိုက်နေတာဒကာကြီးရဲ့ဆောက်လုပ်တဲ့ဓမ္မကြီးပုံမှာဦးဇင်းတို့ထိုင်နေကြတာဒကာကြီးနဲ့ဒီတိုင်းလေးမြင်နေတာကဲကျွတ်လို့နဲ့တူတူရောပြီးတရားထိုင်ပါလားကျွတ်လို့နဲ့တူတူတရားထုတ်ပါလားဘုန်းကြီးဦးဇင်းတွေကဒကာကြီးကိုဝိုင်းပြီးတော့ပြောကြတိုက်တွန်းကြအဲ့လိုအများတိုက်တွန်းတဲ့ခါကျတော့မှကဲဒီကဲဒီပြီးတော့လေအိမ်မမပြန်သေးပဲကဲကျောင်းထဲမှာနေနေမှာရှင်ပြရလို့လို့ပဲအထုပါတော့လည်းအထုတာ အဲ့လိုတရားအထုတ်တဲ့အခါမှာအဲ့ဒီတရားကြီးဥအောင်ခင်ဟာတခါမြင်ုံနဲ့လုံးဝမေ့ပြောက်လို့မရနိုင်တဲ့ပုံပန်းတရားမျိုးခန္ဓာကိုယ်ဟာလည်းအမတန်ကြီးမားတယ်ဝါအရာမောင်းကြီးကလည်းထုံထုံမောင်းမောင်းကြီးအားလည်းမဲနေတာအဲ့ဒီလောက်မဲမဲကြီးဝါဝါကြီးထုံထုံမောင်းမောင်းကြီးခန္ဓာကိုယ်ကြီးကြီးတခါမြင်ဖို့ရင်ဒီပုဂ္ဂိုလ်ကိုမှတ်မိတယ်အဲ့ဒီလိုတရားကြီးအဲ့ဒီမှာသူတရားထိုင်တဲ့အခါ तू ကဉာဏ်ကလည်းအမတန်ထင်မြတ်တဲ့ပုဂ္ဂိုလ်မကြောက်ဘူး तू က ရက်တစ်ပတ်ကျော်ကျော်လောက်ပဲတွင်းလေးမှာပဲတစ်ပတ်၁၀ရက်လောက်တွင်းလေးမှာသူဒီဥရိယရညာကိုရောက်နေတယ်။အဲ့ဒီမှာဖြစ်ပြီးတော့သူဟာခန္ဓာကိုယ်ကြီးသူခန္ဓာကိုယ်ကြီးကြွားပြီးတော့တက်နေတာကိုသူတွေ့ရတယ်ကလက်တွေကိုခါတယ်သူခါခါပြီးတော့သူအံ့ဩစရာပါလားတရားအံ့ဩစရာပါလားတပည့်တော်ခန္ဓာကိုယ်ကြီးစီပိုင်းလောက်ရှိတဲ့ခန္ဓာကိုယ်ကြီးကဘယ်လိုမှရှာလို့မရဘူးဗျာခန္ဓာကိုယ်ကြီးပြောင်းတယ်သူများပြောလားကိုတွေးလားကိုတွေးပါဗျာကိုတွေးကိုသူလုံးဝလက်မခံနိုင်တဲ့ပုဂ္ဂိုလ်ကကိုကြီးလား သူခန္ဓာကိုယ်ကြီးကစီမံကြီးလောက်ကြီးတဲ့ခန္ဓာကိုယ်ကြီးကပြောင်းလဲရှားလို့မရဘူးနောက်တစ်ခါတို့ဒီလိုခြံရင်းကနေပီတိတွေဖြစ်ပြီးတော့ဒီမှာကုပိ္ပာပီတိတွေဖြစ်တဲ့အခါခန္ဓာကိုယ်ကြီးကကြွလာတယ်အဲ့လိုခန္ဓာကိုယ်ကြီးကြွတဲ့နေတဲ့အခါကျတော့လည်းဒီလောက်ခန္ဓာကိုယ်ကြီးကဒီတန်းမှာဟောပေါ်ကိုကြွနေတာကျမ်းနဲ့ကိုမထီဘူးလွတ်နေတာဘုလုံးကဦးစင်းတွေပြောတော့ကသူမယုံဘူးအခုကြည်စမ်းဒီခန္ဓာကိုယ်ကြီးရကအပေါ်ကိုကြွတယ်ဖို့ဆိုတာကိုယ်နဲ့ကိုယ်ရင်တော့မလဲပေါ်ရမယ် အဲ့တော့ကိုယ်ကကိုယ်အမှဒီခန္ဓာကိုယ်ကြီးကအပေါ်ချွတ်တဲ့နေတာကိုကိုယ်ကိုယ်တိုင်တွေ့ရပြီဗျာဆိုတာတကယ်ကိုတရားပေါ်မှာယုံကြည်သွားတာဒါတကယ်ကိုဥပ္ပေကပိတိဖြစ်တာပါပိတိတွေနဲ့နော်ဥပ္ပေကပိတိဥပ္ပေကပိတိတွေဖြစ်တာတကယ်တမ်းကျတော့ဒီပိဋိတွေဖြစ်ပြီးတော့ကိုကုကိုကျေနပ်နေရင်ရောရှိကိုတရားတက်ပါအောင်မလားမတက်ပါဘူး။ဒါကြောင့်မို့ဒီတရားတွေကအလင်းရောင်တွေပိဋိပတ်တိတွေဆိုတာ ဝိပဿနာတရားဉာဏ်ဉာဏ်ကိုရှိမတိုးတက်အောင်တားဆီးပြပင်တတ်တဲ့တရားတဲ့ဝိပဿနာဉာဏ်ဉာဏ်ကြောင့်တရားတွေခေါ်တယ်။ဒါရင်လားဆိုတော့တကယ်တမ်းဒီမှာရှုမှတ်လို့အာယုံမသိမိပြီးတော့ဒီမှာသူပေါ်လိုက်မှန်လိုက်ကြောက်လိုက်ပေါ်လိုက်မှန်လိုက်ကြောက်လိုက်ဒီဖြစ်ပြသဘောတွေမြင်ပြီးတော့စိတ်တွေကလည်းကြီးနေနေပြီဆိုတဲ့အခါကျတော့ခန္ဓာကိုယ်ကြီးကလည်းအပေါ်ကိုကျွတ်တက်နေပြီဆိုတော့ဘုန်းကြီးတို့ယောဂီများကိုယ်ရောစိတ်ရော အေးချမ်းဘူးလားအေးချမ်းပါပဲခုယောဂီပုဂ္ဂိုလ်များအာယုမစိတ်လေးမိနေတဲ့အခါကျွတော်ဗျာစိတ်ထဲမှာအေးချမ်းလိုက်တာချမ်းသာလိုက်တာဆိုတာတပတ္တိတွေဖြစ်နေတာဘာတွေဖြစ်နေတာလဲပတ္တတိတွေဖြစ်နေကာယပတ္တိစိတ်ဓာပတ္တိကာယပတ္တိဆိုတာကိုယ်ရဲ့ငြိမ်းကြီးနေဝေဒနာတွေမတင်ရှားတော့စိတ်ဓာပတ္တိစိတ်ကလည်းဘယ်မှမကန့်နေတော့ငြိမ်းကြီးဒုက္ခအောက်ကဒီမှာခန္ဓာကိုယ်ကြီးကြွပြီးတက်နေတဲ့အခါကျတော့ပူနေအေးတွေဆိုတာတော့ရှိသေးရဲ့မရှိပါဘူးမရှိတော့ချမ်းသာနေ ခန္ဓာကိုယ်ကြီးကပေါ်ပါချွတ်တယ်ပြီးတော့ချမ်းသာနေတာဒါဓမ္မရတ္တတရားရဲ့အရာတာကိုကိုယ်တိုင်မတွေ့ရဘူးလားတွေ့ရပါတယ်သူများပြောလားကိုယ်တွေ့လားကိုယ်တွေ့ပါဗျာကိုယ်တွေ့ဖြစ်ချင်ဒီဥရိယဗျာဉာဏ်လေးဖြစ်အောင်ဖြစ်တဲ့ဉာဏ်ကိုကိုယ်တိုင်တွေ့ရအောင်အထုတ်ဖို့မလိုဘူးလားလိုပါတယ်ဒီနာတရားလေးနဲ့ရှင်းနိုင်မလဲနာလို့သိတဲ့စီကနာသိလို့ရှိတယ်ကိုယ်တိုင်ကျင့်လို့သိတဲ့စီမှာပွားသိတယ်အဲဒီကိုယ်တိုင်ပွားတဲ့အတိအကျဘယ်တော့မှမေ့တော့လို့မရတော့ ကိုအသက်80 90 100တိအောင်မမီတော့ကိုကဘယ်အသက်ရွယ်ကဒီနေရာလေးမှာဘယ်ကြောင်းလိုက်မှာဘယ်ဆရာတော်ညွှန်ကြားတဲ့တရားလေးမှာထုတ်လိုက်တာအဲ့ဒီအချိန်တုန်းကဒီမှာဓမ္မရတ္တလေးရာလေးရတာရှိလိုက်တာအဲ့ဒီတရားရတာအခုချိန်ကြည့်အောင်တော့မေးလို့မရနိုင်အောင်ဖြစ်သွားတယ်အဲ့ဒီလောက်ကိုယ်တို့ဉာဏ်ကြီးပေါင်းရောက်သွားတယ်အဲ့ဒီလိုကိုကဒီလောက်ချမ်းသာနေတာကိုတွေ့ရတော့ ကိုခုရောက်ရှိနေတဲ့ရနေတဲ့တရားနိဗ္ဗာန်လို့ရောမထင်ပါဘူးလားထင်ပါပါထင်ပါတယ်တကယ်နိဗ္ဗာန်ချမ်းသာတယ်အရိယာနိဗ္ဗာန်ချမ်းသာတယ်ဟောဒီဥရိယပညာဉာဏ်မှာဖြစ်တဲ့ချမ်းသာအင်မတန်ချမ်းသာတယ်အင်မတန်ကိုချမ်းသာတယ်နိဗ္ဗာန်ချမ်းသာမှာတကယ်အရိယာမဲ့ချမ်းသာမှာလွဲပြီးတော့ဝိပဿနာဉာဏ်နဲ့ပြောရမယ်ဆိုရင်ဟောဒီဥရိယပညာဉာဏ်မှာချမ်းသာတယ်ချမ်းသာအင်မတန်ကိုချမ်းသာတယ်အဲ့လိုချမ်းသာတဲ့ခါကျတော့ကိုယ့်ကိုယ်ထင်မှားပြီးတော့နိဗ္ဗာန်ကိုရောက်နေပြီနိဗ္ဗာန်မျက်မှောက်ပြုနေပြီ ကိုကိုကိုလည်းအထင်ကြီးသွားတာတည်းဘေးကအတူနေတရားအထုတဲ့ပုဂ္ဂိုလ်တွေလည်းထင်သေးနေတယ်ကိုကတော့တကယ်ကိုချမ်းသာဖို့ရနေရုပ်ဟိုလူတွေကတော့ဘာဖြစ်သေးဘူးကိုယ်စင်ကိုငါမြောက်ပေးဘူးဆိုပြီးတော့ကိုကိုထင်ကြီးနေတတ်တယ်အဲ့လိုထင်ကြီးတာတချို့ပုဂ္ဂိုလ်ကကမ္မထမ်းစီရတော့ငါအထင်ရောက်ပါရောက်ပါလားဆိုပြီးတော့အဲ့လိုတောင်ထင်ကြီးနေတတ်တယ်ကိုကိုကမ္မထမ်းစီရကိုလည်းတော့အထင်သေးနေတတ်တယ်အဲ့ဒါကိုမာနကိုပြောမလဲဆိုအတိတ်ပဲအတိမာန ဘာမာနာလဲပဋိမာနာပါလွန်လွန်ကဲကဲကြီးဖြစ်သွားတာအဲ့လိုဒီမာနာလွန်ကဲသွားရင်ပေါက်သွားတယ်ဘာဖြစ်သွားလဲပေါက်သွားတယ်ပေါက်သွားတယ်အဲ့ဒီမှာကျတော့ခြုံသွားတယ်ကိုကိုကိုထင်ကြည့်သူများကိုထင်သိအဲ့လိုကြီးဖြစ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ကခံပေါက်နေတယ်ဒါကြောင့်မို့ဒီအဓိမာနာမဖြစ်ဘူးကမ္မထမ်းဆရာပေါ်မှာ အရေးမကြီးဘူးလားအရေးကြီးပါတယ်ကမ္မဋ္ဌာန်းဆရာကြီးကြီးတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအားထုတ်ရင်ဆရာရွေးပါဘာရွေးရမှာဆရာရွေးရမှာဆရာရွေးပါတကယ်ကိုဆရာသမားတကယ်ကိုအတွေ့အကြုံရင်းရင်းရင်းကျက်တဲ့ပုဂ္ဂိုလ်ကိုရွေးပါဘုန်းကြီးတို့ဒီမှာကျမ်းမာရေးမကောင်းလို့ကိုကျမ်းမာရေးအတွက်ကုသတော်မယ်ဆိုရင် ဆရာရွေးရအောင်လားရွေးရပါတယ်အတွေ့အကြုံရင်းကျက်တဲ့ဆရာသမားနဲ့မကူအောင်လားကူရပါတယ်အခုတကယ်ကိုဆင်းရဲခြင်းကြောင့်ဖြစ်တဲ့အချိန်လုံးအချိန်မှကိုကျင့်တော်မယ်ဆိုရင် တကယ်ဆရာကောင်းသမားကောင်းရွေးချယ်ဖို့မလိုဘူးလားလိုပါဘူးရွေးချယ်ပါတကယ်ရွေးချယ်ပါမရွေးချယ်လို့မရပါဘူးဆရာသမားသွားရင်တတန်တရာလုံးပါဖြစ်သွားမယ်မဟုတ်ပါနဲ့ဒုက္ခရောက်သွားမယ်အဇာတသက်ဟာဘာအပေါင်းအသင်းမှလို့လဲဆရာအမိကိုဆရာအပေါင်းအသင်းမှလို့ ရာမိကိုမှားသွားပြီဆိုရင်တော့ကိုယ်ကဒုက္ခရောက်သွားပြီဘဝတသံတရာလို့ဒုက္ခရောက်သွားပြီဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဥရိယဗျာဉာဏ်ဖြင့်မှာဆရာသမားကမကျွမ်းကျင်တဲ့ဆရာသမားနဲ့တွေ့ရင်ကတော့ဒုက္ခရောက်ပြီလားမတော်သွားပြီအဲ့ဒါကိုဆရာကမြောက်ရင်လည်းပဲဒါကဒုက္ခရောက်တယ်ဆရာကအမိတရားတွေတွေ့နေပြီဟိုဒီတရားတွေသိကောင်းတယ်ပဲတရားတကယ်ကိုပါပဲညာပဲလို့ပြောရင်ဟိုလူကကြံ့ချီတော့ကထီတော့ ယောက်ျားယောက်ျားလည်းကြံ့ကိုမထီတော့ဘူးသူ့တော်သူတရားတွေတွေ့နေပြီဆရာကပြောလိုက်ပြီအဲ့ဒါဆရာမြောက်ရင်တခါဒုက္ခရောက်တတ်တယ်တကယ်ကိုပေါ်ကြောင်ကြောင်ဖြစ်သွားတတ်တယ်ချောင်းကြောင်ကြောင်ဖြစ်သွားတတ်တယ်ကိုယ့်ကိုယ်ထင်ကြည့်ပြီးတော့ဒါဆရာသမားညီကိုမှားရင်ဒုက္ခရောက်သွားတတ်တယ်ဒီဉာဏ်လေးမှာအများကြီးဒီမှာတရားရဲ့ရတာတွေမတွေ့ရဘူးလားတွေ့ရပါတယ်ဒီဟိုလုံးကတရားမှတ်ရတဲ့နေရာမှာလည်းပဲဘုန်းကြီးတို့ကကျွန်တော်ချမ်းသာမှုတွေတွေ့လာတဲ့အခါကျတော့တရားတရားတွေက ပူပြီးတော့မထင်မြင်ဘူးလားထင်မြင်ပါလားယုံကြည်မှုတွေလားမြတ်စွာဘုရားဟောတဲ့တရားနဲ့ကိုယ်လေးနဲ့ကန့်ညီလို့လားမကန့်ညီလို့လားကန့်ညီလို့ပါကန့်ညီနေတဲ့အခါကျတော့တရားတရားတွေဖြစ်လာတာကိုယ့်ရဲ့ဆရာသမားပုံမှာဘယ်လိုကြည်ညိုမှန်းသိဘယ်လိုယုံကြည်မှန်းသိယုံကြည်ပါဆရာသမားပြောပြောသမျှတွေပုံယုံကြည်နေတာနောက်ပြီးတော့ဘုရားပေါ်တရားပေါ်တဏှာပေါ်မှာကိုယ်လုံးကယုံကြည်တာတဲ့ပို့ပြီးတော့အခုတရားလေးကို မမြဲတာဆင်းရဲတာဆုံးရတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့တွေ့နေပြီဆိုတဲ့အခါကျယုံကြည်မှုတွေကပို့ပြီးတော့အားကောင်းသလားအားမကောင်းဘူးလားအားကောင်းပါပြီစိတ်ကိုအားကောင်းလားဒါတရားတွေကအမှန်တန်ထက်လာတယ်ပြီးခြင်းကမ်းခြင်းနဲ့စိတ်တွေများလာတယ်ယူခြင်းတမ်းခြင်းနဲ့စိတ်တွေများလာတယ်ဖြစ်နိုင်ရင်မိမိရဲ့ကမ္မဋ္ဌာန်းတရားကိုခေါင်းမော်တောင်တင်ထားခြင်းတယ်အဲ့ဒီတော့ယုံယုံကြည်မှုတွေအားကောင်းလာတယ်အဲ့လိုယုံကြည်မှုတွေအားကောင်းလာပြီဆိုတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ဟာဒီမှာရှုမှတ်ရတဲ့နေရာမှာလည်းကြည့်လိုက် ကိုလုံးကတော့မှတ်တရားအာယုံကိုမရှာရဘူးလားရှာပါရှာနေရခုကြတော့တရားအားကောင်းလာတော့ကျူစာအထုမှုဝိရိယတွေကလည်းသူ့အလိုလိုအားပြည့်ပြီးတော့မလာဘူးလားလာပါတယ်ရှူရင်းရှူရင်းနဲ့အားကြီးပြည့်လာတယ်တခါပြန်မနေလို့ကိုမရှိတော့ဝိရိယအားကြီးပြည့်လာဝိရိယအားပြည့်လာတော့တတိရှုမှတ်မှုတတိကလည်းမစရာအာယုံလေးပေါ်လိုက်မှန်လိုက်ပေါ်လိုက်မှန်လိုက်နဲ့ရှာလျာလူလေးရလားမလိုပါမလိုတော့အဲဒီမှာ တကယ်ကိုတတိကလည်းပဲအထူးကြောက်ကြစိတ်ကြမလိုပဲနဲ့ဟိုပဲအဲ့ဒီမှာအာယုမစိတ်တွေကပြီးရတော့ခြားစိတ်တွေတခြားစိတ်တွေဝင်ဝင်ရပြီးရလားမရပါဘူး။ကဲဒီလောက်ဥရိယဗျာညာဒီလောက်မစိတ်ငြင်းနေရင်အဲ့ဒီပုဂ္ဂိုလ်ကကိုကိုကိုကိလေသာတွေမဝင်နိုင်တော့ဘူးတော့စိတ်ကမဖြစ်ဘူးလားဖြစ်ပါတယ်ဖြစ်သွားတယ်ရှုမှတ်မှုတည်ငြင်းနေတဲ့အခါကိလေသာဝင်ဝင်ရသေးရလားမရပါဘူးလုံးဝဘုံဝင်မရတော့ဘူးထိုင်လည်းမစီရလည်းမစီသွားလည်းမစီစားလည်းမစီ ဣဒ္ဓမစိတ်အဲ့ဒီလိုမစိတ်တွေမြင်ပြီးတော့ဒီလောက်တောင်ချမ်းသာဒုက္ခတွေဖြစ်နေပြီဆိုတော့ဒီတရားပေါ်မှာကိုဟာတော့ခြင်းငါလမ်းဆုံးရောက်ပြီဆိုပြီးတော့ကိုတရားကိုနှစ်သက်သလားမနှစ်သက်ဘူးလားနှစ်သက်ပါဘူးအဲ့ဒီနှစ်သက်မှုဆိုတာကနိကံတိရဲ့ဒီကိုတရားလေးပေါ်မှာကိုဟာကံ့ညိတဲ့စိတ်တွေဖြစ်နေတာအဲ့ဒီကံ့ညိပြီးတော့ဒီပေါ်မှာပဲစိတ်ကတာယာနေတော့ရှိကိုတရားလေးတက်သေးရလားမတက်ပါဘူးမတက်တော့အဲ့ဒီလိုမတက်တဲ့အတွက်ကြောင့် အခုတွေ့ရတဲ့တရားတွေဟာဝိပဿနာဉာဏ်ညူးကြောင်းတရားတွေပါတရားတွေလည်းနိဝိပဿနာဉာဏ်ညူးကြောင်းတရားပါဗျာသို့တော်လည်းပဲယောဂီပုဂ္ဂိုလ်ဟာဉာဏ်ဆင်တန်းရောက်လာပြီဆိုရင်ထိုင်ရှုမှတ်ရတာရောရက်ရှုမှတ်ရတာပွားရှုမှတ်ရတာတောင်းရရှုမှတ်ရတာရောလျှောင်းရရှုမှတ်ရတာရောဘယ်နေရာဘယ်လိုပဲရှုမှတ်ရှုမှတ်ချမ်းသာနေသလားဆင်းရဲနေသလားချမ်းသာနေပါတယ်ဒီကိုချမ်းသာနေတယ်တကယ်ကိုချမ်းသာနေတယ်သူဟာ ကြည်လင်းနေတယ်သူ့ရဲ့အရေးဆင်းနေရတယ်ကြည်လင်းနေတယ်ရှုမှတ်ရတာလည်းတစ်ထိုင်ထိုင်လိုက်ပြီဆိုရင်တစ်နာရီနှစ်နာရီသုံးနာရီဘာမှတုတ်เสียပြောင်းเสียရွှေ့เสียလူတွေရလားဟုတ်ပါဘူးတချို့ပုဂ္ဂိုလ်ကလည်းပြောရတယ်ဟာပြောလိုက်ပြောလိုက်အကုန်လုံးကတခါနဲ့ရင်းနေပြီးမငြင်းတာကြီးဆင်းရဲတာကြီးအကုန်ဖြစ်ဖြစ်နေနေလေသူကြည့်လိုက်တော့လည်းဟိုဘက်ဒီဘက်လှည့်လိုက်တာခါပြီးချက်ခွနေတဲ့အတိုင်းချက်ခွတောက်ကစားနေတဲ့အတိုင်းဘုန်းကြီးတို့ငယ်တဲ့ချက်ခွတောက်ကစား ခါကြီးတော့ကိုယ်ပဲလက်ရတော့ကြဒီပဲလက်ရတော့ကြလက်ပဲလက်နေတာပဲချင်းချင်းပါမှလက်နေတာပဲပြောတော့လည်းဒီခါသူ့မှာချွတ်ချက်တွေပေါက်ပြောင်းနေပြီညံနေရပေါက်ပြီသမန်လေးကညင်ညင်လေးတော့မထိုင်နိုင်အဲ့လောက်ရှိတယ်အဲ့တော့အပြောနဲ့အလုပ်ကတော့ညီလားမညီဘူးလားမညီပါနဲ့မညီဘူးတကယ်ဒီဖြစ်ဖြစ်ညာဝိရဗျာညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာထိုင်သမားကြီးရတဲ့သမားကြီးဈဉ္ညာသမားကြီးအကုန်လုံးဟာ ခိုင်မြဲဘူးလားညာခိုင်မြဲပါဘူးလေခိုင်မြဲပြီးတော့ရှုမှတ်နေရတာဘာမှပင်ပန်းမှုမရှိတော့ပင်ပန်းမှုမရှိတော့တနာရီတနာရီသုံးနာရီဆိုတာလည်းမပင်ပန်းတော့ဘူးချမ်းသာလားဆင်းရဲလားချမ်းသာပါဒီကိုချမ်းသာပြီဆင်းရဲရှောက်ပြီးရှုမှတ်နေရတယ်အာယုမိနေပြီဆိုရင်မပြုတ်ချင်တော့အဲ့လောက်ကိုချမ်းသာနေပြီအဲ့ဒါကိုဓမ္မရတ္တပါတယ်လေဓမ္မရတ္တတရားတရားလာတွေ့နေတယ် ဘာရတာတွေ့နေတာလဲတရားအရသာဒါကြောင့်မို့ဒီရတာလေးတွေ့တဲ့ပုဂ္ဂိုလ်တွေကဟူတရားထုတ်ရတော့ကောင်းလိုက်တာကောင်းလိုက်တာချမ်းသာလိုက်တာဆိုတာဒီညာကိုရလို့လားမရလို့လားရလို့ပါဒီညာကိုကိုယ်တိုင်ရသွားလို့ဓမ္မပီတိဟူဝဲနှစ်သိမ့်ဝမ်းမြောက်မှုတွေဖြစ်လိုက်တာဟိုလူပြောခြင်းဒီလူပြောခြင်းကိုတွေ့တဲ့တရားတွေကိုဟိုလူပြောခြင်းဒီလူပြောခြင်းဟိုလူဟောခြင်းဒီလူဟောခြင်းနဲ့နောက်ဆုံးသူ့တွေ့မှာတွေ့ရမှာကိုကြောက်နေတာလူရင်းရှောင်းမလိုက်ကြရပေါ်နေတယ် သူကလက်ပြီးတရားတွေဟောတာသူတွေ့တာတွေလက်ပြီးပြောချင်နေတာပဲလက်ပြီးပြောချင်ဟောချင်နေတာအဲ့ဒါဓမ္မပီတိတွေဖြစ်နေတာဗာပီတိတွေဖြစ်နေတာဓမ္မပီတိပါအေးဓမ္မပီတိတွေဖြစ်နေတာတကယ်တမ်းသာဒီကုရိယဉာဏ်ဉာဏ်ကိုရပြီစီဒီဉာဏ်ရပြီဆိုရင်ဒီဓမ္မပီတိဓမ္မရတာလေကိုယ်တိုင်မခံစားရဘူးလားခံစားရပါတယ်ဒါကြောင့်မို့ဘုန်းကြီးကအောက်ထည့်ဒီစေတတရားစံလေးဆွဲမှာဘုန်းကြီးတို့ယောဂီများ မင်္ဂလာနာမဓမ္မမိသားစုများကိုဘုန်းကြီးကဒီဓမ္မရတဓမ္မပီတိလေးတော့ရသိခြင်းနဲ့ဒါတော့ကလေးတွေလားဆိုတော့မဟုတ်ပါဆက်ပြီးတော့ကြိုးစားတော့မယ်ဆိုရင်သင်္ခါရဗျာအာယုဝမှာစပြီးတော့နောက်ဆုံးသင်္ခါရုပ္ပခဏ်ဉာဏ်ကြည့်အောင်ရသိခြင်းပါဝိပဿနာဉာဏ်တွေထဲမှာတော့သင်္ခါရုပ္ပခဏ်ဉာဏ်အမြင့်ဆုံးဉာဏ်ပါပဲတကယ်ကိုချမ်းသာဆုံးဉာဏ်ပါပဲ။ဘာဉာဏ်နေလဲ။သင်္ခါရုပ္ပခဏ်ဉာဏ်ပါဗျာ သင်္ခါရုပ္ပကညာဆိုတော့သင်္ခါရတွေကိုဥပေက္ခပြုထားနိုင်ပါဠိကိုပြုနိုင်တာလေသင်္ခါရတွေဒီယုံနာဓမ္မသင်္ခါရတရားတွေကိုအားလုံးဥပေက္ခပြုထားနိုင်တယ်ချမ်းသာဆင်းရဲအငြိညာထားပြီးရှုနိုင်တယ်အဲ့လိုအငြိညာထားပြီးရှုနိုင်တဲ့အတွက်ကြောင့်မို့ချမ်းသာတဲ့ပဲလေးဆင်းမြောက်ဆင်းရဲတဲ့ပဲလေးဆင်းမြောက်အားလုံးသူပြိနေတာကတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒါပဲပြီးတော့ဘာမှမလုပ်ပြီးတော့အကန့်အသတ်မှမဖြစ်တော့ သူ့ဟာသူတနာရီမကဘူးနာရီပေါင်းတချို့သူ48နာရီထိုင်နေဘုရားမြန်မာနိုင်ငံမှာ48နာရီထိုင်ပြီးတော့အထုတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တစ်ချိန်လည်းမကဘူးအချိန်များစွာအထုတ်နိုင်တယ်သူတစ်ချိန်တစ်ထိုင်ဆိုရင်အနည်းဆုံးထိုင်ရသူက5နာရီပဲသူထိုင်ရအဲ့ဒီလောက်ကိုဣရိယာပုဒ်ဒီခံရပြီးတော့အထုတ်နိုင်လေဆိုတာဒီဉာဏ်ကြီးပြည့်စုံလို့လားမပြည့်စုံလို့လားပြည့်စုံလို့ပြည့်စုံလို့အဲ့ဒီသင်္ခါရုပ္ပကဉာဏ်အားဖြင့်ပြည့်စုံပြီဆိုရင်ကတော့ဒီဟိုဘက်မှာအနုလောမဉာဏ်ကုတ္တရုပဉာဏ် ဒီဉာဏ်ကနေပြီးတော့မဉ္ဇဉ်ပူညာဆက်ရောက်ပြီးတော့နိဗ္ဗာန်တရားမျက်မှောက်အတွေ့နိုင်ဘူးလားတွေ့နိုင်ပါရဲ့။ဒီတတိပဋ္ဌာန်တရားတွေတိုင်တိုင်းလာပြီးတော့ကျင့်သုံးပွားများအားထုတ်ရင်အောက်ထဲဘုန်းကြီးတို့အပေလေးပါလွတ်နိုင်လောက်တဲ့သောတာပတိမဉ္ဇဉ်ပူညာရသောတာပန်အဆင့်မရနိုင်ဘူးလား။ရနိုင်ပါရဲ့။ဗာရမီလို့ရှိမယ်ဆိုရင်တော့ဖြင့်သက္ကရာဂမိမဉ္ဇဉ်ပူညာနာဂမိမဉ္ဇဉ်ပူညာအရဟတမဉ္ဇဉ်ပူညာဆက်ရောက်ပြီးတော့ယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာ။ဖြစ်နိုင်ပါရဲ့။ဖြစ်နိုင်ပါရဲ့။ဒါကြောင့်ဘုန်းကြီးတို့ယောဂီများကို အဲ့ဒီလောက်ပါရမီမပြည့်စုံသေးလို့အဲ့ဒီဉာဏ်မျိုးထီအောင်မရသေးဘူးဆိုရင်ကြောင့်ဘုန်းကြီးကတော့ဒီဥရိယဗျာဉာဏ်ဆိုတဲ့ဓမ္မပီတိဓမ္မသာတာလေးကိုရနိုင်တဲ့ဉာဏ်လောက်တော့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးရသွားစေခြင်းပါလေဒါဘုန်းကြီးရဲ့တကယ်ရှင်နေရဖြစ်ပေါ်လာတဲ့ဆန္ဒပါ အဲ့ဒီညာတော့ရသွားတဲ့ပုဂ္ဂိုလ်ဟာတရားနဲ့ကင်းကွာပြီးနေလို့ရအောင်မလားမရပါဘူးတရားအရာတာကိုသူကိုယ်တိုင်တွေ့လို့လားမတွေ့လို့လားတွေ့လို့ပါပဲကိုယ်တိုင်ခံစားရလို့လားမခံစားရလို့လားခံစားရလို့အဲ့ဒီကိုယ်တိုင်ခံစားနေရပြီဆိုတဲ့ကွာဒီပုဂ္ဂိုလ်တရားကိုလွတ်ထားလို့ရပါအောင်မလားမရပါဘူးတရားတော့အငြင်းအအချင်းရတိုင်းအချင်းရတိုင်းကိုယ်အမ်းလာမှုရတိုင်းရတိုင်းအိမ်မှာဖြစ်စီကြောင်းမှာဖြစ်စီလမ်းမှာဖြစ်စီအငြင်းကိုပဲတရားကြောင့်လွတ်တော့ အခွင့်ရပြီဆိုရင်အခွင့်ရတဲ့အချိန်ကိုပဲတရားဝင်ပြီးအထုံးပါအဲ့ဒီတော့ဆိုတော့ဒီပုဂ္ဂိုလ်ဟာဒီညာတော့ရသွားရင်နောက်အချက်အချက်ညာနေရဖို့ခဲရသလားလွယ်ကူသလားလွယ်ကူပါဘူးဒီလွယ်ကူသွားပြီပါရမီလို့ရှိမယ်ဆိုရင်အထက်မညာတွေတရားမရနိုင်ဘူးလားရနိုင်ပါလေဒါကြောင့်ဘုန်းကြီးတို့ယောဂီများကိုအောက်ထက်ဓမ္မပီတိဆိုတဲ့တရားအရာသာလေးကိုတော့ကိုယ်တိုင်ခံစားသိခြင်းပါလေဒါကြောင့်ဒီကာထာလေးရွတ်ပြီးတော့ဒီကနေ့ဒီတရားလေးသင်ရအောင်နော် ဓမ္မတိတေဒုက္ခံတိတိဝိပဒတိနာစေတတံပရိယပဝိရိတိဓမ္မေတရာရမတိပန္တိတောဓမ္မပိတိတရားနှင့်သက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခတေတိချမ်းသာသာသာအိပ်စေရပါ၏ဒုက္ခတေတိသွားရမှလည်းချမ်းသာသာ ရရမှလည်းချမ်းချမ်းသာသာထိုင်ရာအိယာမှလည်းချမ်းချမ်းသာသာရံပဌာလေးဒီမြညီရွှင်ပြုံးသတင်းသုံးနေထိုင်နိုင်ပါ၏ဗန္ဒီတောဗန္ဒီတောဝါကြောင့်ချုပ်သိမြင်ပညာရှင်ဒီသာလျင်ဗန္ဒီတောဗန္ဒီတောဝါအမြဲမပြတ်ဒလသခန္ဓာယခုလိုရှုမှတ်နိုင်ပါသည့်ဝိပဿနာပညာရှင်ဒီသာလျင် ပရိယပဝေတိပြာသရှိတော်ရိယသူတော်ကောင်းတို့ငြိမ်းချမ်းချူတာဟောကြားတော်မူအပ်ပါ၏သောဓမ္မိမေညာ၏အပေါင်းအဘောဘောဟိပကိယတရားတော်၌ဝိပဒနေနာကိလေမြူမင်းညေချေတို့မှာကင်းဝေးမတင်ကြည်လင်တန်ရှင်းတော်စေတတာမြဲမပြတ်တလသခါကား ရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်တရားနိယောညမဘေကမဆိုင်အချိန်တိုင်း၌ရမတိမှုလျောပျော်ပိုင်းနေချိုင်အာယာသဘောကြပိုင်ပိုင်နေထိုင်နိုင်ပြီကုန်တော်တည်းသာဓုသာဓုသာ ညူရာမြတ်ဘုံမြတ်အကြောင်းချမ်းမြအေးကြီးရေမဲမြည်သည်ရွှေမြည်ထုတ်ကြလမ်းမကောက်ပဲရာ Amém. Ah,